ဗုဒ္ဓအဆုံးအမလိုက်နာကြဆိုတဲ့တရားတော်မြတ်စွာဘုရားဆုံးမထားတဲ့အဆုံးအမတွေပိဋကတ်သုံးကိုအကုန်လုံးပဲရဟန်းနဲ့အချင်းချုပ်အနေနဲ့ဩဝါဒပါတိမောက်မြတ်စွာဘုရားရဲ့အဆုံးအမဟာကျေးဇူးတော်ရှင်ဝိပုဆရာတော်ဘုရားရဲ့မိန့်ရှိတယ် ပစ္စုပန်တန်ត្រာနှစ်ဖြာသောချမ်းသာကိုပေးစွမ်းနိုင်တာမြတ်စွာဘုရားရဲ့အဆုံးအမလွဲလို့မရှိဘူးတကယ်ပညာရှိတွေဟန္တာမထေရမြတ်ကြီးတွေမိတ်ရှိသွားတယ်ပစ္စုပန်တန်ត្រာနှစ်ဖြာသော ကောင်းကျိုးချမ်းသာကိုပေးစွမ်းနိုင်တဲ့မြတ်စွာဘုရားရဲ့အဆုံးအမတို့သိအောင်လဲလေးလာသိတဲ့အတိုင်းလည်းပဲလိုက်နာကြမယ်ကျင့်သုံးကြမယ်ဆိုရင် ပြစ္ဆုတ်ပါမှာတွေ့နေတဲ့ဘေးဒိယံတွေအန္တရာယ်တွေလည်းပဲကျော်လွန်နိုင်တယ်လွန်မြောက်နိုင်တယ်တန္တရာမှာတွေ့မဲ့အပယ်လေးပါးဘေးတွေလည်းလွန်မြောက်နိုင်တယ်နောက်တစ်ခါအဝိဇ္ဇာတဏ္ဍာတို့ကြောင့်ဘိုးရနာရတေရတဲ့သံဃာဝဋ္ထုကာကြီးမှလည်းလွန်မြောက်နိုင်တယ်ပညာရှိသူတော်ကောင်းတွေဟာအဆုံးအမအမတန်မြန်နိုးတယ် ဩဝါဒမြတ်စွာဘုရားရဲ့အဆုံးအမအနုတ္တာသနီအမြဲဆုံးမတာဩဝါဒခါတယံဆုံးမသို့တော်လည်းပဲတသက်လုံးတတန်မြာလုံးလိုက်လာရအဆုံးမကောင်းဗုဒ္ဓဘာသာဖြစ်ရတာဗုဒ္ဓတရားတွေနာအမတန်တန်မိုးရှိတယ် ပစ္စုပန်တန္တရာကောင်းကျိုးချမ်းသာတွေကိုရစေနိုင်တဲ့အဆုံးအမတွေတည်ခွင့်ရတယ်လိုက်နာခွင့်ရတယ်အာထုတ်ခွင့်ရတယ်အဲလိုအကျိုးတရားတွေဟာပြောပြလို့မကုန်နိုင်သင်ရှင်နန္ဒအကျိုးတရားများရရမလဝန္တာဘုကောင်းအဲကျေးဇူးတော်ရှင်ဖြစ်တဲ့မြတ်စွာဘုရားရဲ့ဂုဏ်တော်ကျေးဇူးတော်တို့ကိုရည်ရောပြီးတော့ပူဇော်ကြရအောင် ကရုဏာတိတလဟရယံပညာပိဇောဒဝိဟတမောဟတမံသာနရာမရာလောကကရုဏိတုကတံဂတိဝိမု ക്ത ံကရုဏာတိတလဟရယံမဟာကရုဏာရောမြအထွေးတဖြင့်လလဖွေးလျာအေးမြကြည်လင်စီပင်သောရွှေစိမ့်နှလုံးတော်လည်းရှိတော်မူပေထသော တင်ညာပိဇောတာဝိဟတမောဟဓမ္မံရဟတမေပညာတိဟုသောစီမိအောင်ဖြင့်ဝိဇ္ဇာမောင်တိုက်ကိုပယ်ဖြောက်တော်မူပြီးထသောသာနရမရာလောကကရုံလူနဲ့နေတကွာတတ္တလောကအလုံးဤညွညုံဥခိုင်လေးမြတ်ပြုတိုက်သောဆရာတဆူလည်းဖြစ်တော်မူဝေထသော တတိဝိမုတ်တံဒေဝမနုဿနိရယနေပေတတိရိသံလာယံရှိငါတံသောဂတိတို့မှလည်းထိုသည်ဖြင့်ကင်းလွတ်တော်မူပိဋသောဒုက္ကတံစကားချောခွန်လူ၌ထုံးလဲနှခွန်းကိုသာကျိုးရှိရာကိုကောင်းစွာမသွေးဆိုတော်မူတတ်ပိဋသော ဓမ္မဗုဒ္ဓံသစ္စာလေးပါးမြတ်တရားကို ပြတ်သားထင်နေသိမြင်ပေတတ်ထိုဘုရားတိုက်ခင်ကိုရောမြတ်ကြီးကိုအဟံဘုရားတပိတော်သည်မြန်ဘုရားတပိတော်တို့သည်ဝနိဝနာမိဝနိဝနာမဘုကောင်းညိုကြိုးလက်ဆုံမိုးရိုသေးစွာရှိခိုးရောပါဤမြတ်စွာဘုရား သစ္စာဆိုပြီးတော့မေတ္တာပို့ကြရအောင်စီရန်တိဝေရာဇရထာသူစိတ်တာထောတိရံမိသရံဥပေတိတတေသရမောနာသရံဥပေတိတန္တာဟဝေတဗ္ဗိပဝေဒယန္တိဟေတေနသစ္စာဝေဇိနဒုက္ခိတာဟွန္တုပါဏိနောသူစိတ်တာလွန်တရားဆန့်ကျင်စွာပြုလိုအကုန်သော ရာဇရထာမင်းစီယထာတို့သည်စီရန်တိဆွေးမြေယိုယွင်းအိုမင်းညာယလေကုန်၏အထောဓုမတပါတရိရံပိတုသူငါငါတို့ရဲ့ခန္ဓာကိုယ်သည်လည်းပဲစရံဆွေးမြေယိုယွင်းအိုမင်းညင်းတို့ဥပေတိကာရောက်ရပါ၏တတံသူတော်ကောင်းတို့၏တတံမေစသူတော်ကောင်းတရားသည်က စရံဆွေမြေယူရင်အိုမင်းရင်တို့နာဥပေတိဘေသောအခါမှမကတ်ရောက်ပါခြင်းတတမထိုးကြောင့်တန်တာဘုရားဆများလှတောင်းတောင်းပညာရှိသူတော်ကောင်းပေါင်းတို့သည်တပ်ပိသူတော်ကောင်းတရားကိုတပ်ပိသူတရိုက်7ပါးဗောဓိပခိယတရား38ပါးမတရားဘုဒ္ဓယနိဗ္ဗာန်တရားဒီဟုသောသူတော်ကောင်းတရားတွေကိုပဝေတယံဒီနှစ်လိုအာယံချီးမွမ်းတော်မူကြလေကုန်၏ ဧတေနသစ္စာဝိသေနဤသို့နုတံဖော်ထုတ်ပြန်၍ဟောမှန်သောဒေသနာသစ္စာတကားကိုမြတ်စွာဘုရားရလေသောကြောင့်သာတဝိနာတရားချေခင်စိတ်ကောင်းဝိညာဉ်ကောင်းသောတင်သူတော်စဉ်တရားနာပရိသတ်ပေါင်းတို့နှင့်တဟတကွပါဏိနောလူရရနတ်ဖျားဖျားမြမမကျွင်းခွင်းဟုတ်တုံလုံးစုံကုန်သော ဇနတတဝါဟုလလူပြမဘောင်းများစွာတို့သည်များစွာတောင်းတောင်းလူနတ်ပြမတတဝါဘောင်းတို့သည်နေပြာစဘေအံခတ်သိန်းတို့မှလည်းကင်းကြီးညကုန်သည်ဟုန်သူဖြစ်ကြပါစေကုန်သတည်းနေတုကံဆဆင်းရဲခတ်သိန်းတို့မှလည်းကင်းကြီးညကုန်သည်ဟုန်သူဖြစ်ကြပါစေကုန်သတည်းအာသောကာသမညိုမမိန်တကိုးရှင်၍ ဆိုရိမ်မနောင်ကြောင်းကြပူဆွေမှုကြွေးခြင်းတို့မှလည်းကင်းဝေးကြကုန်စေဟွန်တို့ဖြစ်ကြပါစေကုန်သတည်းဟွန်တို့ယနေ့ကစနိဗ္ဗာန်ရသည့်ဘဝတိုင်အောင်စိတ်ရှင်လန်း၍ကျမ်းမာမှချမ်းသာသာသာဖြင့်သူတော်ကောင်းတရားတွေကိုစတဲ့တဘို့ကြိုးစားပွားများအားထုတ်နိုင်ကြပါစေကုန်သတည်း တရားစိတ်ဝင်စားကြတဲ့ကုသိုလ်ကောင်းမှုတွေကိုမျက်နှိုးကြတဲ့မညံပုံညာကိုလိုလားကြတဲ့ငြိမ်းချမ်းရေးကိုတန်ဖိုးထားကြတဲ့သူတော်ကောင်းများအတွက်အရေးကြီးဆုံးကမြတ်စွာဘုရားရဲ့အဆုံးအမလိုက်နာဖို့ပဲကုသိုလ်ကောင်းမှုတွေလိုလားတဲ့မညံပုံညာနိဗ္ဗာန်ကိုရည်ရွယ်တယ်ဆိုရင် မြတ်စွာဘုရားရဲ့အဆုံးအမဥထိပ်ပန်ရှင်အတတ်နိုင်ဆုံးလိုက်နာကျင့်ကြံကြိုးကိုအားထုတ်မယ်ဆိုရင်မိတို့ရည်မှန်းတဲ့အတိုင်းပြစ္ဆုတ်ပံမှာလဲသောကပရိဒေဝလွန်မြောက်ဓမ္မလွန်မှာလဲငရေတိရစ္ဆာန်ပိတ္တာသူရကဲပယ်လေးပါးမှာလွန်မြောက်သန္တရာမှာလဲအကြာကြီးကျင်လဲမနေရတော့ဘဲနဲ့မြန်မြန်ဆန်းဆန်း အိုနာသေးလွတ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်မြတ်စွာဘုရားကိုယ်တိုင် ဟောထားတဲ့တရားတွေမှာအများကြီးပဲတောကပရိဒေဝနာတမတိတ်ကမာယဒုက္ခဒေါမနတာနာအထံကမာယညာယတဓိကမာယနိဗ္ဗာနတသစ္စိကိရိယာယယတိတံသတ္တာရောတတိပဌာနာ တတ္တနာဝိတုဒ္ဓိယအဲ့ဒီကစတာပါလေတတ္တနာဝိတုဒ္ဓိယသောကပရိဒေဝနံသမတိတ်ကမာယဒုက္ခဒေါမနတနာအထေကမာယညာယတတိကမာယနိဗ္ဗာနတတစ္ဆိကိရိယာယယတိတံသတ္တာရောတတိပဌာနာအတိပ္ပယကိလေသာတွေတန်ရှင်းစင်ကြယ်စေနိုင်တယ်မြတ်စွာဘုရားဆုံးမတဲ့တတိပဌာန်၄ပါးကျူသာအထုတ်မယ်ဆိုရင် လောကပရိဒေဝဆိုရမှုတွေပူဆွေးမှုတွေငိုကြွေးမှုတွေဒုက္ခဒေါမနတာကိုဆင်းရဲစိတ်ဆင်းရဲအထင်ကမာယချုပ်ငြိမ်းပပျောက်စေနိုင်တယ်ညာယတအတိကမာယမဉ္ဇဏ်ဖုံဉဏ်တွေဉာဏ်ဒုဉာဏ်မြတ်တွေရနိုင်နိဗ္ဗာန်တသစ္စိကိရိယာယရှင်အခတ်သိမ်းချုပ်ငြိမ်းတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ် ဒါသတိပဋ္ဌာန်သုံးမှာမြတ်စွာဘုရားကိုယ်တိုင်အာမခံပြီးတော့ဟောခဲ့အဲ့ဒါဗုဒ္ဓဘာသာဝင်သူတော်စင်တွေဟာအထွတ်ထိပ်ဖြစ်တဲ့နိဗ္ဗာန်ကိုတော့ရည်ရွယ်တာပေါ့သို့တော်လည်းနိဗ္ဗာန်ကိုအရောက်မတွန်းနိုင်သေးခင်သန္တရာကျင်လည်တဲ့အခါမှာဆင်းရဲနဲ့ငရဲကင်းပြီးတော့ကျမ်းကျမ်းမာမာချမ်းချမ်းသာသာနဲ့သူတော်ကောင်းတရားတို့စိတ်ချမ်းသာလက်ချမ်းသာနဲ့ အာထုတ်ကျင့်ကြံပြီးတော့မဉ္ဇဉ်ဘုံဉဏ်တွေအလွယ်တကူရနိုင်ဗုဒ္ဓဘာသာဖြစ်ရကြုံတတ်တာပေါ့တတ်နိုင်ရင်တော့တခါတည်းနိဗ္ဗာန်ရောက်အောင်သွားနိုင်အကောင်းဆုံးပေါ့တကယ်လို့မသွားနိုင်သေးရင်လည်းပဲပြစ္ဆုတ်ပါမှာဆိုရင်ပူဆွေမှုကြွေးရတဲ့တောကပရိဒေဝတွေလွန်မြောက်ဖို့ကိုယ်စင်းရဲစိတ်စင်းရဲတွေခြုံငိမ့်ဖို့ တရားသူတရားမြတ်တွေကိုကြာကြာနာနာသိဖို့အဲ့ဒါမြတ်စွာဘုရားရဲ့အဆုံးအမကိုလိုက်နာရဲ့အဲ့ဒါတွေအကုန်လုံးဖြစ်နိုင်ဗုဒ္ဓဘာသာဖြစ်ရတာမြတ်စွာဘုရားရဲ့တရားတော်တွေကိုနာကြားခွင့်ကျင့်သုံးခွင့်ရအမတန်ရတော်တယ်အမတန်မှဝမ်းသာဖို့ကောင်းကျိုးတရားတွေကိုမသိဘူးဆိုရင်တော့အကြောင်းတရားတွေတောင်းတောင်းပဲလုပ်ချင်မလဲ ကျိုးတရားတွေကိုသိမှအကြောင်းတရားတွေကိုစီးပူးကြတယ်ဥပမာဖြစ်လျက်ဘဝမှာအသက်ရှင်ခြင်းဆင်းရဲခြင်းချမ်းသာခြင်းခွန်အားခြင်းဉာဏ်ပညာခြင်းခြင်းဘုံကိုရှိသောအာနုဘောခြင်းခြင်းခြံရံများခြင်းတန်တာခြင်းအစိုးရခြင်းအစရှိတဲ့ကောင်းကျိုးချမ်းသာလူတိုင်းရတာမဟုတ်ဘူးကုသိုလ်ကောင်းမှုရှိတဲ့သူမှအဲ့ဒီကျိုးတရားတွေရဘုရားသခင်ကရော့အင့်လို့ပေးနိုင်တာလည်းမဟုတ်ဘူး ဘုရားတကယ်ကဲတင်ဆောင်းလျှောက်တယ်ကြောတာပြောတာတကယ်လက်တွေ့ကြတော့မရပါဘူးကိုလုံးမှကိုရတယ်မြတ်စွာဘုရားရဲ့တရားတော်ကြောင်းကောင်းမှအချိုးကောင်းတို့မြတ်စွာဘုရားကညွှန်ကြားတတ္ထာထေဝမနုဿာနံဒုညပြမတတ္တဝါတို့ရဲ့အတုမရှိတဲ့အမျက်ဆုံးဆရာဘေးအန္တရာယ်ကင်းအောင်ကိုယ်စိတ်နှပါချမ်းသာအောင် ကောင်းသောလာရာခရီးသည်စီဝါချမ်းသာတွေပြည့်စုံအောင်နောက်ပိတ်ဆုံးအိုနာသေးဒုက္ခခတ်သိမ်းချုပ်ငြိမ်းတဲ့နိဗ္ဗာန်ကိုရောက်အောင်လမ်းညွှန်တဲ့နေရာအကျွမ်းကျင်ဆုံးအတုမရှိကျွမ်းကျင်တော်မူတဲ့မြင့်မြတ်တော်မူဆရာဆရာတဆူအနေနဲ့ကိုယ်ကိုယ်ဆုံးမတဲ့အတိုင်းလိုက်နာကျင့်ကြံကြိုးကုပ်အားထုတ်ဖို့ကယောဂီတို့ရဲ့တာဝန်ပဲ။ ဘယ်လိုပဲဖြစ်ဖြစ်ဘေးဒိယံနေအန္တရာယ်တွေကင်းကျင်တဲ့ဆင်းရဲဒုက္ခတွေမှလွန်မြောက်ခြင်းကိုယ်စိတ်နှစ်ပါးချမ်းသာခြင်းဒါရပို့ပြီးတော့ကိုယ်အိဒီပတ်တွေရှိခြင်းနဲ့တရားသူတရားမြတ်တွေရခြင်းနဲ့ဒါမျောမြင်ရှိတဲ့သူတိုင်းဒါလိုလားကြတယ်အဲဒီလိုလားမှုတွေအကုန်လုံးကိုမြတ်စွာဘုရားရဲ့အဆုံးအမကပေးစွမ်းနိုင်တယ်အားငယ်စရာမလိုအဆုံးအမတွေကိုသိဖို့နဲ့လိုက်နာဖို့ အဲ့ဒါအရေးကြီးတယ်မြတ်စွာဘုရားဘာတွေဆုံးမခဲ့တယ်လဲအဲ့ဒီဆုံးမတွေကိုကြာကြာနာနာပေါ့မှန်မှန်ကန်ကန်သိဖို့မှန်မှန်ယွင်ယွင်သိရင်လည်းပဲလမ်းမှားပါလမ်းမှားရဲ့အကျိုးတရားတွေလည်းမှားကုန်ကောင်းကျိုးကနေဆိုးကျိုးဖြစ်သွားမှန်မှန်ကန်ကန်သိဖို့အသိထားတဲ့ အတိတရားတွေကိုအကောင်အထည်ဖော်တဲ့အခါမှာလည်းပဲမစ္စည်းမပရိပဒာမင်္ဂန်နဲ့လမ်းစဉ်နဲ့အကောင်အထည်ဖော်မယ်ဆိုရင်ကောင်းကျိုးချမ်းသာအနန္တအကုန်လုံးရတယ်နောက်ပိတ်ဆုံးဖရာစုပိုင်ရင်ဖရာအဖြစ်အထိရောက်နိုင်တယ်ဒါအားရဖို့ကောင်းသူမြတ်စွာဘုရားအလောင်းတော်လည်းပဲသူမိတာရှင်သေးဘုရားမတိုင်ခင်နဲ့ဟိုး16ပြင်ချီပေါ့ ကိုသင်္ချေတို့ခုနှစ်သင်္ချေတို့အဲ့ဒီလိုစိတ်နဲ့ကြံစီတာတို့နောက်မလဲဆူတောင်းတာတို့အဲ့ဒီတဲကိုကတတ်နိုင်သလောက်လိုက်နာချင့်ကြံကြိုးကုပ်အားထုတ်ခဲ့တဲ့အတွက်ကြောင့်မလို့နောက်ပဲဆုံးကြတော့သဗ္ဗညုတရွှေဉဏ်တော်ရတဲ့ဖရာဖြစ်ရောက်ဒုတုငါတွေလည်းကိုကြီးမှန်းတဲ့အတိုင်းပေါ့ပဂတိတာဝကဘောဓိမဟာတာဝကဘောဓိ အကတဝကဘောဓိပစ္စိကဘောဓိတာမတံဘောဓိဘောဓိဆိုတာမဉ္ဇဉ်၄ပါးကိုဆိုလိုပါတယ်ရိုးရိုးပဂရိတာဝကအနေနဲ့မဉ္ဇဉ်ဖူဉ္ဇဉ်၄ပါးရခြင်းနဲ့မ၄ပါးဖူ၄ပါးရခြင်းနဲ့ရည်ရတဲ့အတိုင်းရတယ်အာရတမောမဟာတာဝကအဖြစ်နဲ့ရှင်မကတ္တဗကြီးတို့ရှင်နုယုဒ္ဓါတို့ရှင်အာနန္ဒာတို့ ဧတတက်ဘွဲ့တွေဘာတွေရပြီးတော့မှနိဗ္ဗာန်သွားကျင်တယ်ဆိုရင်ကဘာတသိမ့်ပါပြီဖြစ်ရှင်သာရိပုတ္တရာတို့လိုရှင်မောက္ကလန်တို့အက္ခတာဝကအနေနဲ့နိဗ္ဗာန်သွားကျင်တယ်ဆိုတသိမ့်ချင်းနဲ့ကဘာတသိမ့်ပါပြီဖြစ်ရှင်ပိစိကဗုဒ္ဓအဖြစ်နဲ့နိဗ္ဗာန်သွားကျင်တယ်ဆိုနှစ်သိမ့်ချင်းနဲ့ကဘာတသိမ့်ဖြစ်သမသမဗုဒ္ဓမြတ်စွာဘုရားအနေနဲ့ဆိုရင်တော့ ၄တင်ချေတို့၈တင်ချေတို့16တင်ချေနဲ့ကဘာတသိန်း၄တင်ချေနဲ့ကဘာတသိန်း၈တင်ချေနဲ့ကဘာတသိန်း16တင်ချေနဲ့ကဘာတသိန်းအဲ့ဒါဖြစ်လို့ရှိရင်ဆုံးမတွေလိုက်နာမယ်ဆိုရင်နောက်ပြီးဆုံးဖရာထီအောင်တယ်လမညွတ်တဲ့ရွှေဉဏ်တော်ကိုရနိုင်အဲ့လောက်တော့အထွတ်အထိပ်အမြတ်ဆုံးဖြစ်တောင်ရောက်နိုင်တယ်ဆိုတော့မဉဏ်ဖွဉဏ်ကတော့အသာလေးရတယ် လိုက်နာတဲ့သူအတွက်ပြောတာမလိုက်နာရင်တော့မရဘူးပေါ့လိုက်နာဖို့အတွက်ဘာတွေလိုက်နာရမလဲမြတ်စွာဘုရားဘာတွေဆုံးမခဲ့သလဲဒီလိုတွေလာပြနေမှာဩဝါဒပါတိမောင်မှာမြတ်စွာဘုရားဆုံးမခဲ့တဲ့အဆုံးအမအနေချင်းလေးအာယုံပြုကြည့်အောင်သဗ္ဗပါပတ္တအာကရဏကုသလတဥပသံဗရာ သာစိတ်တပရိယောတပနဣတံဗုဒ္ဓနာသာသနံတပ္ပပါပတအလုံးစုံသော အာဟုတုမန္တမြတို့ကိုအကရဏမပြုမလုရှောင်ကျဉ်ခြင်းဤ၎င်းကုတလတာကုသိုလ်ကောင်းမှုမှန်သမျှတို့ဥပတံပရာစပြည့်စုံစေခြင်းဤ၎င်းသာစိတ်တံပရိယောတပနမိမိစေရင်ပုတ္တဝင်းသည်ဖြူသည်အနေဖြူစင်စေခြင်းဤ၎င်းအတ္တိရှိဣတံဤတရားသုံးပါးသည် ဗုဒ္ဓနာဆုစုသောဘုရားရှင်တို့၏သာသနာဆုံးမဖြစ်ပါ၏သာသနာလူအင်းနှုံးပြထုံးများဖြင့်သုံးညပါစေဆုံးမတော်မူချက်ပါပေ၏ဘုရားရှင်တိုင်းဘုရားရှင်တိုင်းဆုံးမတပ္ပပပတအာခရဏ ကောင်းမှုအကုသိုလ်တွေကိုမလုပ်ကြနဲ့ရှောင်ကြကုသလတဥပတံပရကုသိုလ်ကောင်းမှုမှန်သမျှကိုပြည့်စုံအောင်ချူသားကြသာစိတ်တပရိယောတပနမိမိစိတ်ကိုဖြူစင်အောင်ချူသားကြဟာရတိပိဒါပဲဆိုပြီးတော့ဘုဒ္ဓတရှိတဲ့သူများကပေါ့သွားတယ်မပေါ့နဲ့တိတရားတွေကအများကြီးကြံပတ်တစ်ချက်အနဲ့ဆယ်တွေဆိုတာ မကောင်းမှုမှန်သမျှမလုပ်ကြနဲ့မကောင်းမှုတွေကိုသိရဘယ်လိုမလုပ်ရမှာလဲဘယ်လိုရှောင်ရမှာလဲဒါတွေလည်းပြည်ပြရင်ရှိသေးတယ်ဒုစရိုက်10ပါးမကောင်းမှုတရားတွေကာယဒုစရိုက်3ပါးဝစီဒုစရိုက်4ပါးမနောဒုစရိုက်3ပါးအဲဒီမကောင်းမှုတွေကိုမလုပ်ကြနဲ့ဘာဖြစ်လို့မကောင်းမှုတွေကိုမလုပ်နဲ့လို့မြတ်စွာဘုရားတားတယ်ဆို မြတ်စွာဘုရားရဲ့ခုံတော်အချင်းချုပ်မှာပါအာဟိတိနိဝတ္တနာအကျိုးမဲ့ဒုက္ခရောက်မဲ့အရာတွေကိုနိဝတ္တနာတားတော်မူတယ်အကျိုးမဲ့ဒုက္ခရောက်စေနိုင်တာအကုသိုလ်တွေပဲဒါကြောင့်မလို့ဘုရားရှင်တိုင်းဘုရားရှင်တိုင်းဟာတတ္တဝါတွေအကျိုးစီးပွားကိုလိုလားလို့ကောင်းကျိုးချမ်းသာကိုလိုလားလို့ဆင်းရဲဒုက္ခမရောက်စေခြင်းလို့ အာကုသိုလ်မှန်သမျှကိုမလောက်ကြနဲ့ရှောင်မြရှောင်မြမကောင်းမှုများရှောင်ရှားပဲလေကောင်းမှုတွေရှောင်မြကုသလတဥပတံမရာကုသိုလ်ကောင်းမှုတွေကို ပြည့်စုံအောင်ကြိုးစားကြဟောမြတ်စွာဘုရားရဲ့ဂုဏ်တော်မှာလည်းပါဟိတေပဝတ္တနာကျိုးစီးပွားရှိမဲ့အရာတွေကိုမြတ်စွာဘုရားတိုက်တွန်းနေဖြစ်စီတယ် ။ကောင်းကျိုးချမ်းသာတွေရမယ်။လူချမ်းသာ၊နတ်ချမ်းသာ၊စည်းစိမ်ချမ်းသာအဖျားပြားကောင်းကျိုးချမ်းသာတွေရဖို့ဆိုတာကုသိုလ်ကောင်းမှုလုံးမရ။အဲဒီကုသိုလ်ကောင်းမှုကိုတိုက်တွန်းတော်မူတယ်တဲ့မြတ်စွာဘုရားဟိတိပဝတ္တနာအဲဒီကုသိုလ်ကောင်းမှုတွေကိုဘာဖြစ်လို့တိုက်တွန်းလဲဆိုတတ္တဝါတွေတစ်ဆင့်နဲ့တစ်ဆင့်မြင့်ပြီးတော့နောက်ပိတ်ဆုံးအိုနာတေကင်းတဲ့နိဗ္ဗာန်အထိရောက်စေချင် လူချမ်းသာနတ်ချမ်းသာစည်းသိမ်တွေမှာရင့်မောပြီးတော့မေ့ပြီးတော့မနေစေခြင်းမှု နောက်ပိတ်ဆုံးနိဗ္ဗာန်ထိရောက်စေခြင်းလို့တိုက်တွန်းတယ်ဒါမင်းခုံကြော်ပြီးတော့ရောက်လို့မရစိတ်ချမ်းသာကိုယ်ချမ်းသာဖြစ်တော့မှတမာတိအဲတမာတိရတော့မှပညာဝိပဿနာပညာရတော့မှမက်ဖို့မက်ဖို့ရတော့မှနိဗ္ဗာန်ဒီလိုသွားတာအဲကုသိုလ်ကောင်းမှုတွေပြုလုပ်တာကိုယ်ချမ်းသာစိတ်ချမ်းသာရစေနိုင် ကိုချမ်းသာစိတ်ချမ်းသာနဲ့မစ္စမပရိပဒါလမ်းမှန်ကိုကျင့်မယ်ဆိုရင်မြန်မြန်တမာရိယမြန်မြန်တမာရိယတော့ဝိပဿနာဉာဏ်ပညာတွေမြန်မြန်ရဝိပဿနာဉာဏ်ပညာတွေရတော့မဉဏ်ဖုန်ဉာဏ်ရမဉဏ်ဖုန်ဉာဏ်ရတော့နိဗ္ဗာန်ကိုမျက်မှောက်ပြုဒါကြောင့်မလို့အကျိုးစီးပွားဖြစ်ထုံးမဲ့ကုသိုလ်ကောင်းမှုတရားတွေဖျားရှင်တိုင်းဖျားရှင်တိုင်းတိုက်တွန်းတော်မူတယ်သစိတ်တပရိယောဓပနာ မိမိစိတ်ကိုဖြူစင်အောင်ကြိုးစားကြနိဗ္ဗာန်အတွက်ပြောတာဒါကြတော့ကုသိုလ်ကောင်းမှုတွေပြုလို့လူချမ်းသာနတ်ချမ်းသာအထိုက်လျောက်ကိုချမ်းသာစိတ်ချမ်းသာရနေကြတဲ့ပုဂ္ဂိုလ်တွေကြတော့မိမိစိတ်ကိုဖြူစင်အောင်ထူးကြိုးစားကြမိစိတ်ကိုဖြူစင်အောင်ဘာဖြစ်လို့ကြိုးစားခိုင်းလဲဖြူစင်အောင်မကြိုးစားရဲ့အညစ်အကြေးတွေဝင်လာမှာ ဥမာအိမ်တိမ်မှာတန်ရှင်းလုံးလို့ရှင်အိမ်ရတန်ရှင်းတယ်တန်ရှင်းလုံးမဲ့လူမရှိဘူးဆိုရင်ကြားလေကြားလေကြားလေဖုံးလေအညစ်အကြေးတွေတက်အိမ်ပဲဖြစ်ဖြစ်ကြောင်းပဲဖြစ်ဖြစ်နောက်ကြထိုင်းလျာနဲ့အားတော်မရှိတော့ညစ်ကြေးတွေကများအဲ့ဒီလိုပဲနှလုံးသားမှာလည်းပဲမေမေရောရောပေါ်ပေါ်ဆဆနေလို့ရှင်ကိလေသာအမိုက်တယ် ဖုံနေထူပြောတယ်တရားနှလုံးသွင်းဖို့ဘလို့မှအချိန်နေမပေးတော့လောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်အိတ်တာမစ္စရိယဖြစ်လိုက်မာနဖြစ်လိုက်မိစ္ဆာဒိဋ္ဌိဖြစ်လိုက်အာအစုံမဲ့မျိုးစုံဖြစ်အဲ့တော့တန်ရှင်းအောင်မနေမနာကြိုးစားကြဘုနာဘုနာဖန်ပန်ထထဘာဝိတာဘ ഹു လိကတာချိန်ဖန်များစွာရှုမှတ်ပွားများကြိုးစားကြအဲ့လိုမကြိုးစားလို့ရှင် စိတ်မှာလောဘဒေါသမောဟအညစ်အကြေးတွေဝင်လာပြီအညစ်အကြေးတွေများလာပြီဆိုရင်မကောင်းမှန်းသိပြီမဲ့လို့မရှောင်နိုင်တော့မကောင်းမှန်းသိတာဘ ഹു တုတ္တစာဝတ္တဖတ်ထားတာလို့သင်္นานတက်ထားတာလို့ကြာဘူးနာဝရှိတာလို့ဒါတွေမကောင်းဘူးရှောင်ရမယ်ဆိုတာသိတာပဲသိပြီနဲ့မရှောင်နိုင်ဘူးသူများတက်တတ်တာကိုမရှောင်နိုင်ဘူး ဟိုကောင်းတတ်ဒီကောင်းတတ်ဒီမြပစ္စည်းကိုမလျာယူတာဒီမြသားမြပြမာတာလိညာပြောတာယတိတာတောက်တာမကောင်းမှန်းသိတာပဲဘုသူရတွေရှိတယ်အတိခောက်ခဲအဝင်နဲ့တည့်ရသားနဲ့မချောင်လို့အဲ့ဒါဘာလဲဆိုတော့ဘာဝနာအားနဲ့တိလကိုရွှေစင်အောင်မထိန်နိုင်ဘူးမြတ်စွာဘုရားတရားတော်ဟာ လူလေသေးမရှိအကုန်ပြည့်တော့ဒီလားဆောင်ရှောက်ဖို့ပြောတယ်တမာရိယအောင်ကြိုးစားဖို့ပြောတယ်ပညာနဲ့အဆုံးတတ်တာပညာထီရအောင်သွားကြဒီလားတမာဒီလောက်နဲ့မပြီးသေးဘူးဒီလားတမာဒီထင်းသိမ့်နိုင်တဲ့အခါတော့ကောင်းနေတာကိလေသာတွေတောင်းကျမ်းလာတဲ့အခါကျတော့မထိန်နိုင်မထိန်နိုင်တော့ပြန်ကြအဝိဇ္ဇိထီကြသွားတယ်ဒါကြောင့်မလို့ဒီလားတမာဒီလည်းကြိုးစား ပညာဆက်သွားမိမိစိတ်ဖြူစင်အောင်ဖြူစင်အောင်ဆိုတာမဉဏ်ဖုန်ဉဏ်ရအောင်ဒီထိယူပါမှာဟာဖြူစင်သွားပြီဆိုလို့ရှိရင်တော့မှမကောင်းတာတွေတိရတာနဲ့လည်းမလုပ်ဘူးရှောင်မိတာဖြစ်သွားကောင်းမှုကုသိုလ်တွေလည်းပဲတိရတာနဲ့မရှောင်ဘူးလုပ်ဖြစ်အောင်လုပ်မကောင်းမှုများရှောင်ရှားပဲလေကောင်းမှုတရားဖြစ်ပွားဆုံးသည် မိမိစိတ်ဓာတ်ဆွဆွဖြူစီဤသုံးပါဖျားဆုံးပါပဲစလုံးဝမှာတော့မကောင်းမှုတွေရှောင်ဒုတိယကကောင်းမှုတွေဆောင်တတိယကစိတ်ကိုဖြူအောင်ကြိုးစားဒါဟောစဉ်လို့ခေါ်ဒေတနကမဟောစဉ်တရားတော်အနဲ့ဆိုင်လေခြေပြတ်ဟောတာလည်းလိုပဲဟောရတာပဲသီလအစဟောရထိမ့်သိညာကုသိုလ်ကောင်းမှုတွေလုပ်ကြ ပြီးတော့မှစိတ်ကိုဖြူစင်အောင်လုပ်ကြအလွယ်ရာကခဲ့ရတကယ်လက်တွေ့လုပ်လုပ်တဲ့အခါကျတော့ဉာဏ်ပညာကိုဦးစားပေးရတယ်တိလဆိုတာစောင့်တော့စောင့်တာပဲတခါတလေပြက်တဲ့ခါလဲပြက်တာညှိုးတဲ့ခါလဲညှိုးတော့ပေါက်တဲ့ခါလဲပေါက်တယ်ကြားတဲ့ခါလဲကြားတာကုသိုလ်ကောင်းမှုတွေလည်းလုပ်တာပဲကိုလှုပ်ချင်တယ်လို့လုံနိုင်မြင်မှလုံနိုင်အကြောင်းမျိုးမျိုးကြောင့် အဲဘာဝနာကတော့ပွားလို့ရတယ်တရားဝရိယရှိဖို့ဉာဏ်ရဲ့တရားရဲ့ဝရိယရဲ့ရှိဖို့ပတ်ဆက်လည်းမလို့ဘာမှနေရာထိုင်ခင်းနေပါတယ်လဲရွေးစရာမလိုဘယ်နေရာရောက်ရောက်နေရာမရွေးအချိန်မရွေးအလုံးမရွေးဣရိယာပုမရွေးမရွေးမရွေးမရွေးသူစားတယ်မရွေးတယ်မဟုတ်ပါဘူးနေရာမရွေးဘူး ဘုရားသင်ရှိမှမဟုတ်ဘူးအိမ်နာထဲလည်းပွားလို့ရအချိန်မရွေးည7နာရီမှည9နာရီမှမနေ့မှအာမဟုတ်ပါဘူးအကုန်ပွားလို့ရချိန်မရွေးအလုံမရွေးဘယ်လုံလို့လို့ပရိပဲစိတ်စိတ်အာပရိမစိတ်အာဘူးဝေယဝဆာလောက်အရချက်ကြပြုတ်ကြအမျိုးသမီးတွေချက်ကြပြုတ်ကြတဲ့အမျိုးသားတွေကြလည်းပဲဆိုင်ရဆိုင်ရအလုပ်တွေလုပ်ရဘာလို့လို့ပွားလို့ရ ကိုယ့်ဘက်ကမပွားခြင်းတော့မပွားတာတော့မတတ်နိုင်ပွားလို့ရတာပဲဒါအလုံးမရွေ့နောက်တစ်ခါဣရိယာပုမရွေ့ထိုင်နေဖြစ်စေထနေဖြစ်စေတွားနေဖြစ်စေအိတ်နေဖြစ်စေအကုန်ပွားလို့ရမြတ်စွာဘုရားတရားတော်ကိုလေ့လာမယ်ကြိုးစားမယ်ဆိုအဲမရွေ့တယ်ဘယ်ချင်းဖြစ်ဖြစ်ဘယ်နေရာဖြစ်ဖြစ်ဘယ်လုံလုံနေလုံနေ ဘယ်လိုဣရိယာပုနဲ့ပဲနေနေသမထဝိပဿနာထိုက်တဲ့လို့ပွားလို့ရတယ်အဲ့လိုပွားများအားထုတ်တာဟာစိတ်ကို ဖြူစင်အောင်ကြိုးစားနေဒါပဲနဲ့ဗราဏကတော့ဝိပဿနာပေါ့ဝိပဿနာဆိုပြီးတော့ဝိပဿနာတန့်ပွားလို့မရတဲ့သူတွေလည်းရှိတယ်သမထပွားပြီးတော့မဝိပဿနာပွားတဲ့သူတွေလည်းရှိဝိပဿနာတန့်ပွားတဲ့သူတွေလည်းရှိတယ်အဲဘယ်လိုပဲပွားပွားသမထဝိပဿနာကိုကြိုက်တယ်လို့ပွား ဝိပဿနာရောက်အောင်သွားအဲ့လိုဝတိဘောပေါ့အမြဲတမ်းပွားများ အားထုတ်နေလို့ရှိရင်စိတ်အညစ်အကြေးတွေတိတ်မလာတော့ခဏခဏတန်ရှင်းလုပ်ပေးတဲ့အိမ်တို့ကျောင်းတို့ဟာဖုံးမတက်ဘူးပေါ့ခဏခဏလှဲခဏခဏတန်ရှင်းလုပ်ခဏခဏတန်ရှင်းလို့တော့အမြဲတမ်းတန်ရှင်းတယ်တလမှာတစ်ခါလောက်တစ်နှစ်မှာတစ်ခါလောက်ဆိုဖုံနေထုတဲ့ အဲလိုမြတ်စွာဘုရားဘာဝိတာဘဟုလိကတာကျိန်ဖန်များစွာအာထုတ်ကြပွားများကြအခါတည်းလည်းမဟုတ်မလည်းပိုင်းပြီးပြီးရောမဟုတ်အနဲ့ကောနေခင်ရောညရောသခေါင်ရောမိုးလင်းအားကြီးရောတရိယာတိုင်းတရိယာတိုင်းပွားများအာထုတ်ကြတဲ့ဘာဝိတာဘဟုလိကတာ ချိန်ဖန်များစွာပွားပုဏ္ဏပုဏ္ဏအဖန်ပန်ထထခဏိခဏိခဏတိုင်းခဏတိုင်းထောကံထောကံအတန်ငယ်တန်အတနောမလမိမိရဲ့အညစ်အကြေးကိုနှိမ့်ကြမယ်ကမ္မထာနဲ့တန်ရှင်းစင်ကြအောင်လုပ်ရမယ်ဇာယထဘိက္ခွေမာပမာဒထမမေ့ကြနဲ့မပေါ်ကြနဲ့ကျူးသားကြအဲ့ဒါစိတ်ကိုဖြူစင်အောင်ကျူးသားကြအလုံးလုံးတဲ့အခါကျတော့ အမြဲတမ်းအဲ့ဒါကိုဦးစားပေးလုပ်ရတယ်အဲ့လိုလုပ်ရင်းနဲ့ဒီလဆောင်တာလဲပါသွားတာအဲ့လိုလုပ်ရင်းနဲ့ကောင်းမှုကုသိုလ်တွေကိုဆောင်ရွက်တာလဲပါသွားမကောင်းမှုရှောင်တာလဲပါသွားတယ်ကောင်းမှုဆောင်တာလဲပါသွားတယ်အတိတရားအညာတစ်ခုဆိုတာဘာဝနာပွားလို့ရှင်အကုန်ပါသွားတာဒါပဲနဲ့လို့အယူဆမှမားဖို့တော့ဘာဝနာပွားရင်ပြီးတာပါပဲကွာလှူတရားမလို့ပါဘူးသီလတဲ့ စောင့်နေကြမလို့ပါဘူးဆိုရင်လည်းမှားရောအလုပ်လုပ်တဲ့အခါမှာတော့ဘာဝနာပွားသို့တော်လည်းပဲသီလယူခြင်းတန်သီလယူရတာကုသိုလ်ကောင်းမှုတွေလှူဖို့တမ်းဖို့ကုသိုလ်ကောင်းမှုတွေဝေယဝိဆတွေလုပ်ဖို့ဆိုလုပ်ရတာမြတ်မြတ်တာတာနေရာတကာမှာမရှိမပရိပဒာအရေးကြီးတယ်ဘာဝနာတတ်တတ်ပဲပွားနေတယ်သီလဆောင်တယ်ဘာဝနာပွားတယ်ဒါနမပြုတ်ဘူးဆိုရင်သူမနာတုတ်တံမှာ ဒါနမပြုတဲ့ယဟန်ဒါနပြုတဲ့ယဟန်ဘယ်ဘဝမှာမမေ့ဘူးတိလပညာအတူတူပဲတပားကတိလလည်းစောင့်တယ်ပညာလည်းရအောင်ကြိုးစားတယ်ဒါနာလည်းပြုတယ်တပားကတော့တိလနဲ့ပညာဒါနမပြုဒါနပြုတဲ့ယဟန်ကဒါနမပြုတဲ့ယဟန်ကိုဖြစ်လျာဘဝမှာအသက်ရှင်ခြင်းဆင်းလာခြင်းချမ်းသာခြင်းချမ်းရများခြင်း အစိုးရခြင်းဆိုတဲ့၅ပါးရူပန္တရခန္ဓာရတဖုတ္တပဆိုတဲ့အစင်ပူလာတာတို့အတန်ပူကောင်းတာတို့အနှံ့အမွှေးနှံ့တာတွေပုံမွှေးတာတို့အချမ်းရံတွေနောက်တစ်ခါအရသာတွေရသာရှိတဲ့ဟာတွေပုံသုံးဆောင်ရတယ်အတွေ့အထိပုံကောင်းတဲ့ဆယ်မျိုးသောတရားတာလွန်တဲ့လူဖြစ်လဲတာလွန်တယ်နတ်ဖြစ်လဲတာလွန် ယဟန်ဖြစ်တဲ့အခါလဲตาလွန်လဲသုမနာတုတ်တာသန္တကံကြောင်းစိပစ္စည်းလေးပါမရှားပါဘူးအများနဲ့ပေါ်လာဒီဆောင်ကိုသုံးဆောင်တော်မူပါဖုံးပေးတော်မူပါဒီရှိကိုဒီတင်ငန်းကိုနောက်ပြီးတော့သတင်းသုံးမော်တွေချစ်ခင်မြတ်နှိုးတယ်ဌာနပါလမ်းပါတဲ့သူကြတော့ဝိပဿနာအားထုတ်တဲ့အတွက်မဉဏ်ဖုန်ဉဏ်တော့ရတာဒါပဲနဲ့ခုနက လောကီနဲ့ပတ်သက်တဲ့ကောင်းကျိုးချမ်းသာတွေမရဘူးချို့ယဟန္တာတွေဆိုယဟန္တာဖြစ်တဲ့နေ့ပြိဋိဘံစံဃန်ဤမှာဆွန်ဝအောင်စားကျန်တဲ့ချိန်တွေတခါမှဆွန်ဝအောင်မစားဘူးလောတကတိတ်တာအဲဒါကြောင့်မလို့မစ္စည်းမပရိပရဘာဝနာလဲပွားဒါနသီလသမထတွေလဲတတ်နိုင်တဲ့မြတ်ကြိုးစားအဲလိုကြိုးစားအားထုတ်မယ်ဆိုလို့ရှိရင်ကျင်လည်ရတဲ့အခါမှာလဲချမ်းချမ်းသာသာကျင်လည်ရ အာမညာဘုံညာရဖို့အချိန်တန်ပြီဆိုလို့လည်းပဲချမ်းချမ်းသာသာနဲ့လှင်းလင်းမြန်မြန်ဒုက္ခပရိပဒါခိပဘိညာမြန်မြန်ဆန္ဒရတယ်။ဒါကြောင့်မလို့မကောင်းမှုတွေရှောင်ကောင်းမှုတွေဆောင်စိတ်ကိုဖြူအောင်ထား။အဲစိတ်ကိုဖြူအောင်ထားတာဟောတဲ့အခါကျတော့နောက်ဆုံးမှဟောရ။လုပ်တဲ့အခါကျတော့ तू ကအမြဲတမ်းလုပ်အမြဲတမ်းကြိုးစားနေရတယ် မြဲတမ်းကြိုးစားနေရတယ်လူတရားရှိသူလိုက်ပေါ့လူတရားမရှိလဲသီလနဲ့နေပေါ့ဘာဝနာပွားကောင်းမှုတွေအမခံပြီးတော့ရှောင်ထားတယ်တွေ့ကြုံလာလဲရှောင်ပေါ့မတွေ့မကြုံတဲ့အချိန်ခါလဲဘာဝနာပွားနေဘာဝနာအမြဲတမ်းပွားနေရမှာအဲ့ဒီမြတ်စွာဘုရားရဲ့အဆုံးအမဒီ၃ပါးကိုလိုက်နာမယ်ဆိုရင်ခုနပြောခဲ့တဲ့အချို့တရားပြစ္ဆုတ်ပံမှာလည်းဘေးရန်အန္တရာယ်တွေကင်းနိုင်တဲ့ တန်ត្រာမှာလည်းပယ်လေးပါးမှလွတ်နိုင်တဲ့မဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်ကိုလည်းမြန်မြန်ရောက်နိုင်တယ်မြတ်စွာဘုရားရဲ့အဆုံးအမလေးဆိုကြည့်ကြအောင်မကောင်းမှုများမကောင်းမှုများရှောင်ရှားပယ်လီရှောင်ရှားပယ်လီကောင်းမှုတရားကောင်းမှုတရားဖြစ်ပွားဆုံးစေဖြစ်ပွားဆုံးစေမိမိစိတ်ဓာတ်မိမိစိတ်ဓာတ်ဆွတ်ဆွတ်ဖြူစေဆွတ်ဆွတ်ဖြူ သုံးပါးမိသုံးပါးဘုရားဆုံးမပေဘုရားဆုံးမပေမကောင်းမှုများမကောင်းမှုများရှောင်ရှားပေလေရှောင်ရှားပေလေကောင်းမှုတရားကောင်းမှုတရားဖြစ်ပွားဆုံးစေဖြစ်ပွားဆုံးစေမိမိစိတ်ဓာတ်မိမိစိတ်ဓာတ်ဆွဆွဖြူစေဆွဆွဖြူစေသုံးပါးမိသုံးပါး ဘုရားဆုံးမပြီဘုရားဆုံးမပြီတော့တော့ချမ်းသာတယ်လို့နားလို့ရပါတယ်မကောင်းမှုတွေရှောင်ဖို့မကောင်းမှုတွေအသေးစိတ်မသိခင်เนี่ยမကောင်းချိုးတွေကိုအထိုက်လျောက်တော့သိတဲ့ဟိုးမမြင်ရတဲ့ငရဲတို့ပိတ်တာတို့အသာထားလိုက်ပါမမြင်ရလို့တမာတိရှိတဲ့ဒီမှာမြင်ရလူလောကမှာလူချင်းတူပါရဲ့တားနဲ့ တချို့ကအသက်တိုးတယ်တချို့ကအသက်ရှိတယ်လူချင်းတူပါရဲ့သားနဲ့တချို့ကအနာယောဂများတယ်တချို့ကအနာယောဂကင်းတယ်ရက်စားတော်ရက်ဆရာမလိုဘူးနှာခေါင်းတွေပိတ်ဆရာမလိုဘူးဘယ်နှာခေါင်းတွေပိတ်ရတာနဲ့ဆေးတွေထိုးရတာနဲ့ဆေးတွေတောင်းရတာနဲ့ကြောက်လန့်နေလူချင်းတူပါရဲ့သားနဲ့လူချင်းတူပါရဲ့သားနဲ့တချို့ကပစ္စည်းတွေမွဲတေးစားဖို့တော့ဘူးတော့မရှိဘူး လူဘတားမှုအတာထားကိုယ့်အကိုယ်တော်ဝအောင်မစားနိုင်အချို့ကျတော့လည်းချမ်းသာတယ်လူချင်းတူပါရဲ့လားနဲ့ချို့ကြတော့အနာယောဂါတွေများချို့ကြတော့အနာယောဂါကင်းလူချင်းတူပါရဲ့လားနဲ့တချို့ကြတော့ဆင်းရဲတယ်တချို့ကချမ်းသာလူချင်းတူပါရဲ့လားတချို့ကြတော့အထီးကျန်တစ်ကောင်ကျွဲ့ ဘယ်လို့မှအခုခင်နဲ့မင်းနဲ့ကူညီမဲ့သူတယောက်မှမရှိဘူးချို့ကြလဲချွေရန်နေများအထက်မှာလဲအာကိုစရာအောက်မှာလဲအာကိုစရာဘေးမှာလဲအာကိုစရာခက်ခဲကြုံလို့ရှိရင်ကူညီမဲ့သူတွေအများကြီးပဲမကွာခြားဘူးလားတို့အောင်လူချင်းတူပါယတာနဲ့တချို့ကအမျိုးရုပ်တယ်တချို့ကအမျိုးမြတ်တယ်စန္ဒလာဒုံစန္နာတို့ မိုက်သွန်းမျိုးရုပ်တဲ့ချိုးကြတယ်လည်းပဲပုံနာမျိုးတာခီဝင်မင်းမျိုးမျိုးမြတ်အချို့ကြတော့ဉာဏ်ပညာထုံထိုင်းမှုံမှိုင်းကာကြီးကိုပုတ်တော့ရေးပြလို့တော့မသိဘူးဒါဘာလဲဆိုဘာမှမသိကာကြီးမှန်းတော့မသိဉာဏ်ပညာထုံထိုင်းမှုံမှိုင်းဘာမှကြာကြာနာနာသင်လို့မရဘူး ဟိုအသင်လည်းမတတ်ဒီဟာအသင်လည်းမတတ်ဘာမှမသိဘူးမသိတတ်လည်းမသိတတ်ဘူးနားလည်းမလဲသူတတ်တာတော့စားမယ်အိပ်မယ်ကာမဂုဏ်ခံစားမယ်ဒါပဲတတ်ချွတ်ကြရဉာဏ်ပညာကောင်းလိုက်တာခလေးဘဝတွေကလူကြီးတွေကတခါချီးကျူးရချွတ်ဆရာတော်ကြီးဆိုခလေးဘဝတွေကကျမ်းနေဖွဲ့ကြီးတဲလေးတဲ့ဆရာတော်ဖရာကြီးတို့ တိပိဋကမင်းကွန်းဆရာတော်ဖရာကြီးတို့အများကြီးပါပဲငယ်ငယ်လေးတွေကအကုန်ချီးကျူးရတယ်လေဒီဆရာတော်ဖရာကြီးတို့မန္တလေးဆရာတော်ဖရာကြီးတို့လူတော်မှဟုတ်မဟုတ်ရလားအောင်မြတ်နမင်းကြီးတွေလားအောင်မြတ်ဇာဝကိုကြည့်လိုက်တာနဲ့တန်းသိတာပဲတခါဘာဆိုတာလူကြီးတွေတောင်မဖြစ်နိုင်ခလေးတွေကဖြစ်နိုင်တယ်စိတ်ဒီမဟိဒီဘက်ကလည်းဒီလိုပဲအောင်မြင်မဲ့ပုံကိုငယ်ငယ်လေးတွေအမတန်ထူးချွန်တယ် အမြဲတမ်းမတည့်လူကငငယ်လေးကိုရင်ဘဝပဲရှိသေးတယ်ပရိစိတ်မပြတ်ဘူးတတ္တမကြောင့်ဆန္ဒဆရာတော်ဖရာကြီးကိုရင်ဘဝတွေကအနည်းဆုံး28ပါးစိတ်တယ်တနေ့မှမပြတ်ဘူးပြတ်တယ်နေဆိုတော့မရှိဘူးလူကြီးဖြစ်တာတော့မှအဲ့လောက်မစိတ်နိုင်လူငယ်ဘဝတည်းစိတ်တယ်စာပေကြလဲတော်လိုက်တာထွက်ရပေါ်ပုဂ္ဂိုလ်တွေကတော့စာပေတွေပြန်မေးရတတ္တမကြောင့်ဆန္ဒဆရာတော်ဖရာကြီးဓမ္မစကြာတို့ အခရာတွေတို့ပြန်ဖြည့်ရှင်းပြရှေးကြီးပဲစာအုပ်ထဲမှာဖတ်တာတော့မနဲ့ဖတ်အဲ့တော့စာတော်တဲ့ပုဂ္ဂိုလ်တွေကြတော့ငယ်ငယ်လေးတွေကတော့ကိုရင်ဘောတွေကဓမ္မစရိယပြီးတဲ့လူတွေရှိပိဋကတဘုံပိဋကနှစ်ဘုံအသာလေးတိပိဋကရောဆရာတော်ဖျားကြီးဆိုအတန်အောင်ထွက်မကြက်ဘူးစာကြက်တာအတန်မထွက်ဘူးစိတ်ထဲကကြက်တာပိဋကသုံးဘုံဘလောက်အော်ကော လောက်ကြည်ညိုကောင်းအဲ့တော့မကွာခြားဘူးလားယောဂီတို့ကွာခြားပါဘူးခင်ဗျာကဲယောဂီဟောင်းနေညံဆိုင်ထားပါဘာဖြစ်လို့ကွာခြားပါလဲကုသိုလ်တွေကွာခြားတာဟုတ်ဟုတ်တယ်မလားကံတရားတွေကံတရားတွေကုသိုလ်ကောင်းမှုများတဲ့သူကကောင်းကျိုးတွေပြည့်စုံတာပေါ့ ကုသိုလ်နေတဲ့သူကုသိုလ်မရှိတဲ့သူကဖြစ်လျာဘဝမှာဆင်းရဲမွဲဒိဉဏ်ကလည်းမကောင်းဘာမှမကောင်းလူဖြစ်ုံပဲရှိတယ်လူလို့ခေါ်ခေါ်ကမတ်တပ်ပဲရှိလူနဲ့ပတ်သက်တဲ့အရေးချင်းတွေလူနဲ့ပတ်သက်တဲ့စည်းစိမ်ချမ်းသာတွေဘာမှမရဟာဒီအဆုံးမရပြောမယ်ဆိုမကောင်းမှုတွေကိုမရှောင်လို့ကောင်းမှုတွေကိုမဆောင်လို့ အဲ့ဒါကြောင့်မလို့အဲ့ဒီလိုအမျိုးမျိုးဒုက္ခတွေတွေ့ရတော့မလားမှန်ပါဗျာသူတက်တဖြတ်တက်တူတတ်မတတ်အသက်ရှိညင်းစေသူကအနာမြတနာကြမ်းမာသည်မနာလိုမှာချွေရန်กว่าจิตာချွေရန်စီမပေးလူကမွဲပြကြလှုံမပေါ်ကျွယ်သည်မယုံမသိမျိုးရုပ်ချေယုတ်သိမျိုးမြတ်သည် မမေးမမြန်းဉာဏ်မြင်ကံစုံစမ်းဉာဏ်ကြီးသည်ဆိုရာပြုကဆိုကြရကောင်းမှကောင်းစားသည် ကောင်းဆိုနှစ်တန်ကံစီမံခံဆံကြရမည်ဒါသူပါလွတ်လင်သူပါလွတ်လင်ကမြတ်စွာဘုရားကိုမေးထားတဲ့အမေးလေးမြတ်စွာဘုရားပြန်ဖြေထားတာဒါလေသူတို့ကောင်းတို့နည်းနည်းလေးမှတ်မိတော့ဆိုကြည့်ရအောင်တုတ္တတဖြတ်တုတ္တတဖြတ် သက်တူဒမတအသက်ရှိရှောင်ဖို့နဲ့ဆောင်ဖို့အကုန်ပါသွားရှောင်ရင်သူတက်တက်ချင်းမှရှောင်ရင်အသက်ရှိမယ်မြတ်တက်တက်လို့ရှင်အသက်တူမယ်မြတ်စွာဘုရားရဲ့တရားတော်ဟာမျက်နှာမလိုက်ဘူးနော်ယောဘယ်သူမှမျက်နှာမလိုက်ဘူးဟိုးတော့ကလည်းမှန်တယ်ခုလည်းမှန်တယ်နောင်လည်းမှန် ဘယ်တော့မှမမှားလူတွေပြောတဲ့ဟာတွေကခုခဏလေးမှန်တော့ကြမှားရင်မှားနောက်သုံးတော်မရတော့လွတ်ပြရတယ်မြတ်စွာဘုရားဟောတဲ့တရားတော့ဟိုတုန်းကလည်းမှန်တယ်ခုလည်းမှန်တယ်နောင်လည်းမှန်တယ်ဘယ်တော့မှမမှားဘူးဒီတရားတွေရင်နဲ့ရောက်ဖို့ရေးမကြည့်ဘူးလားရေးပါပါသူတတဖြတ်သူတတဖြတ်တတူဒတ်တတူဒတ်မတအသက်ရှိမတ မြင်စေသူကမြင်စေသူကအနာမြအနာမြတနာချမ်းမာသည်တနာချမ်းမာသည်ဒါလည်းရှင်းနေတာအတိပ္ပယ်ကသူများညှင်းသေးလို့ရှင်ဖြစ်လျာဘောမှာအနာရောဂါများမယ်တို့ညှင်းသေးတဲ့သူတွေများလို့နှာခေါင်းပိတ်ထားဟုတ်တယ်မလားအနာရောဂါတွေများလိုက်တာကာကွယ်ဆေးတွေထိုးရတာအာဟိုဟာထိုးရတာ အဲထိုးတဲ့ကြားတွေကတခါတည်းဒုက္ခတွေရောက်ကြတေးကြကြည်ကြဟာကင်းစားတွေကလည်းအမျိုးမျိုးပဲဟောတမျိုးဟောတော့ဘာမှဘာစေးမှကြာကြာနာကုလို့မရအဲ့ဒါကံကောင်းထောင်းပါတဲ့လူပဲခဏလောက်ရှိတေးတာများတာကင်းစားအမိမဖော်နိုင်တဲ့အနာတွေကင်းစားအမျိုးမျိုးစမ်းတတ်နေစမ်းတတ်တဲ့ကြားတွေကတေးတာပဲကဲအနာယောဂါတွေများဘူးလားများပါဘူးတို့ဟိုလုံးကဘာတွေလောက်ခဲ့လဲ ိုလုံးကညှင်းဆဲခဲ့လူလူချင်းပဲဖြစ်စေတိရစ္ဆာန်ကိုဖြစ်စေတေအောင်တော့တတ်တာမဟုတ်ညှင်းသေးတာညှင်းသေးတာရိုက်နှက်ပြီးတော့ညှင်းသေးတာလေတချို့ကဝါသနာပါတယ်သူများညှင်းသေးရတယ်တော်တော်ကိုစိတ်ထဲမှာချမ်းသာတယ်နဲ့တူတယ်အဲနောက်ကြတော့ယောဂများမှာဖြစ်လျာဘဝမှာအနာယောဂတွေလုံးမကုမရတဲ့အနာယောဂတွေခံရလိမ့်မယ် ဒါကြောင့်မလို့သူတစ်ပါးတွေကိုညှင်းလဲရမှာလားတနာရမှာအဲ့ဒါဘယ်သူဟောပါလိမ့်ဘုန်းကြီးတွေဟောတာမဟုတ်ဘူးမြတ်စွာဘုရားဟောတာဘုန်းကြီးလည်းမြတ်စွာဘုရားဟောတာကိုပြန်ပြောရတယ်နော်ညင်းတဲ့သူက အနာမြတနာကြမ်းပါသည် ဆိုတာဆိုယုံနဲ့မဟုတ်ဘူးယင်နဲ့ရောက်ဖို့နော်ယောက်လူလူချင်းတို့ကမနိုင်လို့လူမညင်းသေးတော့လဲခွေ့ညင်းသေးတတ်တယ်ဟုတ်ပါလား ဟိုကောင်ချင်းနဲ့ဒီကောင်ချင်းနဲ့အဲ့လိုညှင်းလဲလို့ရှင်ဘာဖြစ်အနာယောဂများမယ်အနာယောဂကင်းခြင်းနဲ့စင်ကြယ်ခြင်းနဲ့ဆိုလို့ရှင်ဘာလုပ်ရမလဲညှင်းလဲခြင်းမှာရှောင်ရမယ်တဏှာရမယ်တဏှာမှလည်းမညှင်းလဲခြင်းမဟုတ်ဗျတဏှာကရုဏာစိတ် ဏှာကရုဏာစိတ်လုံးဝမရှိတဲ့မျက်လုံးတွေကိုပြောသားရောက်ရကြားတို့ကြောင်းတို့မွေတို့ကျင်နာတနာတဲ့စိတ်များပါရဲ့သူတို့မျက်လုံးတွေကိုကြည့်ကြိုက်မယ်ခဲမယ်စားမယ်မျိုးမယ်ဟာကြောက်စရာကြီးနော်ရောရမျက်လုံးနီးရဲနေမျက်လုံးနီးရဲပြီးတော့စားမယ်စားမယ်မွေဆိုရင်လည်းမျိုးမယ် များသောအားဖြင့်ပေါ့ဗျာမွေသူတော်ကောင်းတွေလည်းရှိတာပါလားလူတွေမှာလည်းဒီတိုင်းပေါ့ဗျာသူများရက်ဆက်ဖို့လောက်ပဲစဉ်းစားနေတဲ့ပုဂ္ဂိုလ်တွေကြားတွေကြက်သစ်တွေနဲ့အတူတူပဲကြောင်နေနဲ့အတူတူပဲမွေဆိုးတွေနဲ့အတူတူပဲအေးခုနေတော့သူနိုင်မှာပဲသူအာဟုသူကပြန်ပြီးဒုက္ခပေးတဲ့အခါဘဝပေါင်းများစွာအနာရောဂါများပြီးတော့လူစင်မှမီတဲ့ပုဂ္ဂိုလ်ဖြစ်မယ်လူဖြစ်ရင် ခွေးဖြစ်တာတော့မှခွေးချိုးတွေရှိရမလားရှိပါဘူးဗျာအဲမျိုးမျိုးပဲတိရစ္ဆာန်ဖြစ်တာတော့မှပဲယောဂတွေအများဒီရုပ်ဒီရုပ်နဲ့သွားနေဟာဆုံးဒါရီရုပ်တွေနဲ့နေပြီးဒီမှာတွေမဟုတ်သေးပါဘူးပဂရိမျက်စိနဲ့ကိုကြည့်လို့ရတယ်နော်ယောဂီလွယ်တာတွေကိုတော့မှသဘောမပေါက်ရင်ခက်တာကတော့ပြောမနေနဲ့ခက်တာပြောပဲရှိတယ်ဘာမှသဘောပေါက်မှာမဟုတ်ဘူးလွယ်တာတွေကိုပြောနေတာနော်ယောဂီဆိုကြည့်ပါဦးညင်းစေသူက တဏှာကျမ်းမာသည်ကျမ်းမာခြင်းနဲ့ဆိုရင်တတ္တဝါတွေကိုတဏှာရမယ်တဲ့လေ့ကျင့်ခန်းလုပ်ုံနဲ့မရဘူးပြဿုပ်ဘာမှတော့လေ့ကျင့်ခန်းလုပ်အသက်ရှူပေးလမ်းလျှောက်ပေးစောစောအေးလို့စောစောထလာပြဿုပ်ပံပေါ့ဗျာသူဟာနဲ့သူတော့ကျေးဇူးပြုတာဒါပဲနဲ့အရေးကြီးတာကတတ္တဝါတွေကိုတဏှာရမယ် ခဲနဲ့ပေါက်လေးခွနဲ့ပြည့်ခြေထောက်နဲ့ပိတ်ကံမျိုးမျိုးနာအောင်ကြအောင်သိအောင်လုပ်ရင်အဲကိုလည်းဖြစ်မှာပဲကိုလည်းယောဂမျိုးစုံကျုံမှာပဲတို့ဟိုတော့ညှင်းတဲ့ကဲလေးတို့များလို့တို့ကိုပစ္စကိုနဲ့တွေ့ပြီးတော့အမျိုးမျိုးဒုက္ခတွေရောက်မှာမလားအဲသိတဲ့အထိဒုက္ခရောက်တာပဲတခါအဲတို့ဝါသနာကညှင်းသေးတဲ့ဝါသနာတော်တော်များတယ်ဘယ်ကလာလဲဒေါသလာတာမလားယောဒေါသရဲ့ဆရာက အဝိဇ္ဇာအဝိဇ္ဇာအဝိဇ္ဇာကြောင့်တဏှာအဝိဇ္ဇာကြောင့်ဒေါသအဝိဇ္ဇာကြောင့်အိတ်တမစ္စရိယစုံသွားတာပေါ့အဓိကအဝိဇ္ဇာပဲလေရောအမှန်တရားတွေမသိလို့မှားကိုသိလို့လောဘဖြစ်တဲ့ဒေါသဖြစ်တဲ့အိတ်တဖြစ်တဲ့မစ္စရိယဖြစ်တဲ့အာဆုံးနေတာပဲမကောင်းမှုမှန်သမျှအကုန်ဖြစ်တာကောင်းတာတရားတော့မဖြစ်တော့တရားတို့ပညာတို့ဝိရိယတို့တတိတို့တကောင်းဖြစ်တော့ မကောင်းတာတွေတတ်ဖို့ဖြတ်ဖို့မတရားလုပ်ဖို့မတရားညှင်းဆဲဖို့ဟာဆုံးတာဘလို့ကြောင့်ဝိဇ္ဇာလွယ်တာနဲ့ခက်တာနဲ့တွဲသွားနော်ယောက်ညှင်းဆဲသူက အနာများညှင်းဆဲတဲ့သူဘလို့မှမျက်နှာဘုံကြီးညှင်းတယ်ဘုံကြီးကနောက်ဘဝအနာယောဂများမှာပဲတထေးညှင်းတယ်တထေးပဲရှင်မြင်းညှင်းတယ်ရှင်မြင်းပဲဘယ်သူမှမျက်နှာမလိုက်ဘူးတရားဟုတ်လား ညင်စေသူက အနာမြတနာကြံမာသည်တနာမှသူတစ်ပါးတွေကိုကဲကိုကြီးစောင့်ရှောက်မှလာယောဂကင်းမယ်ဒါကိုပြောတာဟုတ်လားရှင်နဲ့ရောက်ဖို့အရေးကြီးတယ်နော်ယောဂီအဲ့ဒါဘာကိုပြောနေတာလဲအဆုံးအမကိုပြောနေတာလေမကောင်းမှုများရှောင်ရှားပေလေကောင်းမှုတရားဖြစ်ပွားဆုံးသည်ဒါကိုပြောနေမလားယောဂီ သူများအသက်တတာမကောင်းမှုရှောင်းညရှောင်းညရှောင်းညသူများကိုညှင်းတဲ့တာမကောင်းမှုရှောင်းညရှောင်းညရှောင်းညဘုရားရှင်တိုင်းဘုရားရှင်တိုင်းဟောတာလေညှင်းတဲ့သူကအနာများတနာကြံပါသည် မနာလိုမှာချွေရန်กว่าจิตาချွေရန်စီဆိုကြည့်ပါဦးနှစ်ခေါက်လားမနာ တော်ပြီရှင်နဲ့ရောက်စေခြင်းလို့ရောပြီဟုတ်လားမနာလို့ဆိုအိတ်တာကိုယ့်တဲ့တာမနာလို့လူလူချင်းလည်းမနာလို့အချို့တန်ခါလည်းတန်ခါချင်းမနာလို့သီလရှင်ချင်းမနာလို့ကျောင်းဆရာချင်းမနာလို့ဆရာဝန်ချင်းမနာလို့ဈေးသည်ချင်းမနာလို့အဲ့လိုမနာလို့လို့အမျိုးမျိုးမကောင်းတာတွေလုပ်ကြနှုတ်နဲ့လည်းပဲဆဲရေးကြ အတင်းဖြစ်နေပြောကြတယ်အပုတ်ချကြတယ်မကောင်းတဲ့ပညာတွေနဲ့လောက်တာပဲတဲ့မနာလိုမလိုဖြစ်ပြီးမကောင်းတာကြီးလောက်တော့တာဟုတ်တယ်မလားမျိုးမျိုးပဲဖြစ်နေတလောကလုံးပဲမနာလိုမှုတွေဝန်တိုမှုတွေများဘူးလားဗျာအေးအဲ့ဒါကြောင့်မလို့မနာလိုဝန်တိုမှုတွေများလို့တက္ကပညာသုံးမှာကြားမင်းကြီးမေးလို့မြတ်စွာဘုရားဖြေကြတာလောကကြီးဘေးရန်ဒီအန္တရာယ်တွေ မများခြင်းဘူးဖျားတဲ့တရားမင်းကြီးကချမ်းချမ်းသာသာနေခြင်းမတဲ့ဘာဖြစ်လို့ဘေးတယ်အခုတော့လောကကြီးကဘေးရန်နဲ့အန္တရာယ်များနေတယ်ဖျားတဲ့တရားမင်းကြီးလည်းစစ်တိုက်နေရတယ်အတူရာကြီးလည်းစစ်တိုက်နေရတယ်မလားသူအေးချမ်းချမ်းနေခြင်းမနဲ့အေးချမ်းချမ်းနေလို့မရအောင်တရားမင်းကိုယ်တိုင်စစ်တိုက်နေရတယ်အဲဘာဖြစ်လို့များအဲ့ဒီလိုဘေးရန်နဲ့အန္တရာယ်တွေဆင်းရဲတွေများနေပါသလဲဖျားဆိုတော့မြတ်စွာဘုရားဘယ်လိုပြန်ဖြေပါလိမ့် ဟိတမစ္စရိယကြောင့်ဘေးရယံနေအင်္ဂရေတွေများနေတယ်ယောဂီတို့ယင်နဲ့ရောက်ဖို့ပြောရတယ်နော်သူများတွေကိုပြောမဟုတ်သူများတွေကြားရင်ကြားမကြားရင်နေလိုက်နိုင်ရင် လိုက်နိုင်မလိုက်နိုင်မတတ်နိုင်ဘူးအဲ့ဒါယောဂီတို့ပြောရတာဟုတ်လားမနာလိုမှာချွေရန်ကွာကြည်တာချွေရန်စီမနာလိုမတို့ဖြစ်တဲ့ပုဂ္ဂိုလ်သူများကိုမကောင်းတာတွေပြောမကောင်းတာတွေလုပ်ရင် သူကြတော့ဘယ်လိုမှချစ်ခင်မဲ့သူမရှိတော့ဘူးဒါကိုကျင်းစာကြီးပေါ့ဘယ်လိုပဲဖြစ်ဖြစ်ဟုတ်တယ်မလားမလားလုံတော်တဲ့သူဘယ်လိုမှမေတ္တာမရှိတော့သူလာလို့ရှိရင်ကြောက်သူလာလို့ရှိရင်တရက်တစ်ပတ်လာတယ်ထွက်ပြေးကြည့်တော့မကြည့်ဘူးကြားလည်းမကြားကြဘူးကြည့်လည်းမကြည့်ကြဘူးမနာလုံတော်စိတ်ဟာတော်တော်ဆိုးတယ်နော်ရောတော်တော်ဆိုးတယ်ဆိုတော့လောကမှန်လားရှောင်ဝမှန်လား မနာလိုဝန်လိုတာကိုရှောင်ပါတဲ့ကြီးကြီးသားသားရှင်ရှင်ပြပြကိုနဲ့ဓာန်သူကိုမေတ္တာထားပါကိုအောင်ငယ်သူကိုတနာပါကိုတဲ့ตาတဲ့သူကိုမုဒိတာပွားပါဝမ်းမြောက်ဝမ်းသာဖြစ်ပါဒါအခြေခံတော့ရောဤဗျမဆိုအခြေခံမှတစ္ဆာကိုသိနိုင်တယ်ဗျမဆို၅ပြားဖို့မှမရှိတဲ့သူတစ္ဆာသွားမပြောနဲ့မရဘူး ယမဇောကသီလကိုထိန်းတာလေသီလတမာတိပညာတို့သွားတာမလားရောရဟေးအဲ့ဒါကိုလည်းဓာန်သူကိုမေတ္တာထားရမယ်ကိုအောင်ငယ်သူကိုကျင်နာတနာရမယ်ကိုတဲ့တာတဲ့သူကိုမုဒိတာပွားရမယ်ဝမ်းသာရမယ်ဒါတဲ့ပုံပြီးချမ်းသာပါစေဒါတဲ့ပုံပြီးကောင်းသားပါ ပစ္စည်းတင်ချမ်းသာတွေမပြိုမကွဲပါစေနဲ့ဒါတဲ့ပို့ပြီးကောင်းစားချမ်းသာပါစေဒီစိတ်မျိုးမွေးရမှာမလားလို့ဘလုံးမကယ်လို့မရတဲ့သူကြတော့ဥပိ္ပခာကာမန္တတေဝိပစ္စတိကာမတကာပဲကာန္တာလင် ကိုပိုင်ဥစ္စာဥမာကိုအဖေတွေမေတွေစိတ်ကုတာပဲအတတ်နိုင်ဆုံးကုတာယောဂါကျွန်းသွားတော့ကုမရဝင်းနေနေလို့ပြီးပါပြီးပါဟောသူ့ တက်တန်းဒီလောက်ပဲရှိတာကိုဒုက္ကံဒီလောက်ပဲပါတာကိုကာမတကာပဲငါလည်းဒီလိုပဲဒီနေ့သွားမှာပဲဒေါကပရိဒုဝါတွေမဖြစ်အောင်ပညာဖြစ်အောင်ဒီလိုနှလုံးသွင်းရတယ်မလားဟေးဥပ္ပခါမပါလို့မရမေတ္တာထားတိုင်းလဲကိုမေတ္တာကိုတမုထားကြမှာထားကရုဏာထားတိုင်းလဲရကြမှာရမုဒိတာပွားတိုင်းလဲဖြစ်ချင်မှာဖြစ်ဥပ္ပခါပါကိုပါ သို့တော်လည်းပဲမေတ္တာကရုဏာမုဒိတာတော့လက်ကင်ထားမယ်မြတ်စွာဘုရားတရားတော်လွယ်သလုံးနဲ့ခက်တယ်နော်ယောဂီလွယ်တဲ့သူလည်းလွယ်တယ်ခက်တဲ့သူလည်းခက်တယ်မဘိဓမာတွေခဏခဏကြက်တဲ့သူလွယ်တာပေါ့ဘာမှမကြက်တဲ့သူကလွယ်ပါအဲအဲ့ဒီလိုပဲတဲ့ဘုရားဓမ္မကိုလေ့လာပြီးတော့လိုက်နာကျင့်သုံးတဲ့ပုဂ္ဂိုလ်အစပိုင်းတော့နည်းနည်းခက်တာပေါ့ဗျာနောက်ပိုင်းကျတော့ခက်ပါတော့ ယောဂီတို့အခုဝိပဿနာမှတ်နေတယ်ခက်သေးရဲ့အာဘာဖြစ်လို့မခက်လဲနင့်နဲ့ခြေပြီးကြိုးစားနေတာဟိုးဗျဟုတ်တယ်မလားအေးအဲ့ဒီလိုပဲလိုက်နာကျင့်သုံးတဲ့ပုဂ္ဂိုလ်တွေမေတ္တာထားဖို့လည်းမခက်ပါဘူးမေတ္တာထားနိုင်လေဟိတကာမာမေတ္တာအကျိုးစီးပွားကိုလိုလားတာမေတ္တာတဲ့လိုချင်တာမဟုတ်ဘူးနော်ယောဂီအကျိုးစီးပွားကိုလိုလားတာ ကျနာတနာတဲ့မေတ္တာထားတဲ့မုဒိတာပွားတဲ့ဘာမှမခက်ဘူးဝိပဿနာပွားတဲ့ပုဂ္ဂိုလ်တွေမေတ္တာတွေကရုဏာတွေခဏခဏမပွားဘူးလားအေးထိုက်ထိုက်လျောက်လွယ်သွားတာမခက်ဘူးခက်တယ်ဆိုတာလုံးမမလုပ်တာတစ်ခါမှမလုပ်တဲ့သူကတော့ခက်တာပဲဘယ်လုံးနိုင်မှမလဲအဲ့ဒါနဲ့ပြီးသွားတာဟုတ်တယ်မလားအေးအဲ့ဒါကြောင့်မလို့ပြမလို့တရားလက်ကင်ထားရမယ်တဲ့ကိုအောင်ငယ်တဲ့သူတွေကိုကျင်နာတနာပါ ရှင်သနာကျင်တဲ့စိတ်မရှိတဲ့ပုဂ္ဂိုလ်ကနှိမ့်ဆက်ဖို့အနိုင်ကျင့်ဖို့လောက်စိတ်ကူးနော်ဟုတ်တယ်မလားကိုယ်နဲ့တန်းတွေကိုမေတ္တာထားပါကြိုးစည်းပွားလိုလားပါနဲ့မဆိုရင်ပြိုင်တတ်တယ်သူလည်းတန်ငါလည်းတတ်တာပဲသူ့လောက်တော့ငါနားလဲတာပေါ့ဗမာနာတွေဝင်လာဟုတ်လားဥရတာတဲ့သူကိုမုဒိတာပွားပါဝမ်းမြောက်ဝမ်းသာဖြစ်ပါမုဒိတာမပွားလို့ရှင်အိတ်တာဝန်တတ်တယ်မနာလိုဝန်တို့ဖြစ်တာ ကိုယ်တတာမနာလို့ဆိုတာလေအေးအဲ့လိုမနာလို့တဲ့ပုဂ္ဂိုလ်ဖြစ်လျာဘဝမှာအထီးကျန်တကောင်ကျွဲ့အထက်မှာလည်းအာဟုတရားမရှိအောက်မှာလည်းအာဟုတရားဘေးမှာလည်းအာဟုတရားမရှိဘသူမှသူနာ မကတ်ချင်အကုန်လုံးကသူ့ကိုယွံမုံဘာမှရမဖြစ်ပဲနဲ့လေသူ့အာဟုသူအရှိန်အဟုန်ချော့သူ့မြင်လာတဲ့ကိုကြောက်လန့်ပြီးမုံတော့ခဝဲဝဲသွားကြဘာကြောင့်လဲဆိုတော့ မနာလိုမလိုခဲ့လို့မနာလိုမှာချွေရန်กว่าကြည်တာချွေရန်စီချွတ်ကြတော့မုဒိတာပွားတယ်ဘုဘဘောဝိခေကျမ်းမချမ်းသာပါအာကောင်းတဲ့ချမ်းသာပါသေးအာအတင်းပြောလည်းပဲစိတ်မဆိုးတဲ့တယ်ပြောလည်းစိတ်မဆိုးစိတ်ကောင်းစိတ်မြတ်ရှိတဲ့ယောဂီတွေအများကြီးတွေ့ရစိတ်ကောင်းစိတ်မြတ်ရှိတဲ့ဆရာလေးတွေအများကြီးတွေ့ရဘာပဲဘလူတွေဘာပဲပြောပြောခွင့်လွန်နေတာပဲသိခံနေတာ အမြဲတမ်းချီးညိုဖို့ကောင်းတယ်နော်ယောဂီအဲ့တော့အဲ့လိုသူတိခမခွင့်လွတ်တာမှန်းသိတဲ့အခါကျတော့သူ့ကိုချစ်ခင်ကြငါသူ့မကောင်းပြောပြင်လဲငါ့ကိုသူစိတ်မဆိုးဘူးသူ့ကိုငါအတင်းအဖင်းပြောပြင်လဲသူငါ့ကိုစိတ်မဆိုးဘူးသူကသူနားလဲတာလေဩစိတ်ကောင်းစိတ်မြတ်ရှိတာပဲအဲ့ဒီလိုအမုဒိတာပွားတဲ့ပုံကိုယ်တွေသူတော်ဘာအပေါ်ကို မေတ္တာစေတနာထားတဲ့ပုဂ္ဂိုလ်တွေလူချစ်လူခင်များတယ်တိရစ္ဆာန်တွေလည်းချစ်တယ်ချစ်ကြခင်ကြတယ်မနာလိုမှာချွေရန်กว่าจิตတာချွေရန်စီလောကထဲမှာအခုလောကကြီးမှာပရမတ်ကိုသာထားလိုက်ပါအောင်ပြည့်ညတ်တွေကိုပြောရအောင်နော်ဟေးအထီးကျန်တစ်ခေါင်ကျွတ်တယ်ဘာမှအာကိုးတရားမရှိရေတောက်ချင်လို့တော့မှရေခတ်ပေးမဲ့လူမရှိအများကြီးပဲဟုတ်တယ်မလားအေးအချွေရန်များတဲ့သူလည်းများဘူးလား ကွာခြားဘူးလားအဆုံးမလေးနဲ့ပြောကြည့်ဘာဖြစ်လို့အဲ့လိုကွာခြားပါအာကုသိုလ်တွေကိုမရှောင်လို့ကုသိုလ်တွေကိုမဆောင်လို့မကောင်းမှုတွေကိုရှောင်လို့ဘုရားဟောထားတယ်မလားမကောင်းမှုများရှောင်ရှားပဲလေကောင်းမှုတရားဖြစ်ပွားဆုံးသည်ခုအများသောအားဖြင့်ဗျောင်းမြန်ဖြစ်မကောင်းမှုတွေကြတော့လိုက်စားကြကောင်းမှုကြတော့မလိုက်စားဘူးဗျောင်းမြန်ဖြစ် ပြောင်းပြန်ဖြစ်တော့ခုနလိုပြောင်းပြန်ဖြစ်တာပေါ့အသက်တို့အနာများတယ်ဟောအချွေရန်နေတယ်ဒီလိုဖြစ်သွားတယ်မလားနာလိုမချွေရန်กว่าကြည်တာချွေရန်စီမပေးလူက မွဲပြကြလှူမပေါ်ကျွယ်သည်ဟောအလှရှင်တွေဘလောက်ဝမ်းသာဘူးကောစူပေါင်းပြီးတော့လှူကြအာကိုကကိုပုဂ္ဂလိကအနေနဲ့လှူကြခဏခဏလှူနေတာခဏခဏလှူနေတော့ပဂတိမျက်စိနဲ့ကြည့်ရင်တော့ကုံသွားတာပေါ့ဗျာ ဉာဏ်ပညာမျက်စိနဲ့ကြည့်တော့ဘာဖြစ်တယ်အပြည့်စုံပြောအကြီးကျယ်ရအသင်ချေနန္ဒရရေတွက်လို့မကုန်နိုင်တော့အောင်ကိုရတာအမတအမြတ်များတယ်နော်ဒုမနေ့ကပြောခဲ့တယ်မှတ်မိသေးလားဒါနနဲ့ပတ်သက်လို့လေမြတ်စွာဘုရားတတ္တဝါတွေဟာငါဖျားသိတယ်လို့များဒါနအကျိုးကိုသိမယ်ဆိုရင်စားကံဤထမင်းလို့တော့မှစားသိစား အလူကံပုဂ္ဂိုလ်ကို ရှာအောင်ပဲစားကံဒီထမင်းလို့တော့မစားသေးဘူးရုပ်တဏ္ဍာနေခန္ဓာတွေမပါသေးဘူးနော်ရောရီလို့လွယ်တာကိုပြောနေတယ်လွယ်တာကိုယင်ထဲရောက်အောင်ယူပါလွယ်တာလည်းမရောက်ခက်တာလည်းနားမလဲဆိုတော့ဘာမှမရတော့ဘူးလားခုလွယ်တာကိုပြောနေနော်ဟဲ့တတ္တဝါတွေကငါဖျားသိတယ်လို့ဒါနရဲ့အကျိုးကိုသိမယ်ဆိုရင်ဗဇဏရောက်တဲ့ထမင်းလို့တော့မစားသေးဘူး အလူကံပုဂ္ဂိုလ်ရှာအောင်မယ်လှူအောင်မယ်မြတ်စွာဘုရားအနန္တဉာဏ်ပညာကြီးနဲ့ဟောတာမလားရောဤအေးအဲ့ဒါမလို့ဒါနဟာအာကုရပဲဒါနနိဗ္ဗာန်မရောက်ဘူးဆိုပြီးသွားမပြစ်ပယ်နဲ့ဒါနနိဗ္ဗာန်အတွက်ထောက်ပံ့ပေးတယ်ရောက်တာကတော့မဉ္ဇဉ်ဖုန်ညာမှရောက်တာပေါ့သို့တော်လည်းပဲမဉ္ဇဉ်ဖုန်ညာရအောင်ထောက်ပံ့နေမပေးဘူးလားပေးပါဘူးအေးဒါကြောင့်မလို့မပေးလူကမွဲပြာကြလှူမပေါ်ကျွယ်သည် မပေးလူဘူးတဲ့မရှိလို့မဟုတ်ဘူးရှိရသားနဲ့မလူပြတ်တာယောဂီတို့ညာဆိုင်ထားပါဘယ်တရားကြောင့်ဖြစ်မထင်မစ္စရိယမစ္စရိယမစ္စရိယလောဘမစ္စရိယလောဘမစ္စရိယလောဘမစ္စရိယဒါနကိုတားတယ်တဲ့ယောဂီလောဘဆိုတာလိုချင်တာလေမစ္စရိယဆိုတော့ဝန်တိုးတာလေယောဂီတို့သင်ထားတဲ့အဘိဓမ္မာစာတွေကလက်တွေ့မှာအသုံးချဖို့နော် အဲစာအုပ်ထဲထည့်ထားဖို့မဟုတ်ဘူးဒီလောဘနဲ့မစ္စရိယကဘဝတိုင်းမွဲအောင်တေးအောင်တထောင်းသားဖြစ်အောင်လုပ်တာအဲ့လောဘနဲ့မစ္စရိယဘယ်သူမှကိုယ်ကိုညှင်းသေးတာမဟုတ်ဘူးကိုယ်စိတ်ထဲကမကောင်းတဲ့စိတ်ကကိုယ်ညှင်းသေးတာဟုတ်လားလောဘကြီးတဲ့သူမစ္စရိယအားကြီးတဲ့ပုဂ္ဂိုလ်ကတောင်းတောင်းမလို့ပြဘူးကိုယ်တိုင်လည်းမလို့သူများလှူတာလည်းဝမ်းမြောက်ဝမ်းသာမဖြစ်ဘူးအမြောက်ဝေတောင်တာတို့မခေါ်ဘူးဒါကြောင့်မလို့တစေတရေဘဝရောက်သွားတာတို့မခေါ်တတ်ဘူး ဗဇက်ကြီးပေမကြွတော့ဘူးအဲ့လားနှစ်ပေါင်းတောင်းချီတိန်းချီမကြွလူဘဝတွေကအကျင့်အကောင်းမှမကောင်းဘူးဟုတ်တယ်မလားအဲအတိတရားရှိတဲ့သူကကိုယ်တိုင်မလုံနိုင်တော့လဲကိုယ်ကိုယ်တိုင်ကြောင်းတဆောင်မလုံနိုင်ဟာကိုယ်လိုဆိုရင်တခါတည်းဆုံးမကနဲ့သူများကတော့ဝမ်းမြောက်မှုမသာရုခေါ်တာလူသာရုသာရုကုသိုလ်ရတယ်ရောဟုတ်လားလောဘနဲ့မစ္စရိယတရားဟာဘာကိုတားပါလိမ့် ညှမ်းဆိုင်ထားပါဒေါသဆိုတဲ့ကိလေသာကတီလာရောဓာတဲ့မောဟဆိုတဲ့ကိလေသာကဩအဲ့လိုသဘောပေါက်ဟောဒီကောင်းလေးကြောင့်ဒီကောင်းလေးဒုက္ခပေးတာပုဂ္ဂိုလ်ဘောသွားမတင်နဲ့တရားကိုကြည့်နော်ယောဂီပုဂ္ဂိုလ်ဘောသွားတင်မှားတတ်တယ်ဘယ်သူမကောင်းဘယ်သူမကောင်းမှုဆိုရင်မှန်တာလည်းရှိတယ်မှားတာလည်းရှိတယ်ဟုတ်တယ်မလားအမှန်တာကတော့ကိုယ့်ရင်ထဲကလောဘဒေါသမောဟဒုက္ခပေးတာပဲ အိတ်တာနဲ့မစ္စရိယအိတ်တာမစ္စရိယခြံရံနေစီတယ်လောဘနဲ့မစ္စရိယကဒါနကိုတားတယ်ဒါနကိုတားတော့မလူပြစ်ဘူးလူပြန်လည်းပဲစေတနာမပါဘူးသူများတွေလှူတာကိုလည်းစိတ်မပါဘူးဝမ်းမသာဘူးဒါကပစ္စည်းတွေဖြုံးနေတာပဲကွာခြားကိုပုံပြုတ်ပြားလို့စုရတယ်မင်းတို့လျှောက်တူပြတော့နေ့ကျမင်းတို့စားကြတော့မရှိပဲနေမှာပေါ့ သူပါလွတ်လဲကိုတောတရသူ့အဖေကပြောတယ်မလားရောငါအခု89ကလေးချမ်းသာတာစုဆောင်းလို့ချမ်းသာတာသူက15ရက်တခါတော့ကိုသူသားတွေသူ့ဆွေမျိုးတွေသူကတရားဟောတယ်ဘာတရားလဲဆိုတော့အလှမပေးဖို့တရားဟောတာအဓိကကတော့သူကယဟန်တော်တွေကိုမုန်းတော်ယဟန်တော်တွေအဲ့တော်တွေကဟာအနာခန္ဓဝင်ကျမ်းထဲမှာဆိုတော့ဘုရားအလောင်းဘုရားအလောင်းတော်မှာအဲ့လိုတစ်ခါတစ်ခါဖြစ်တယ်နော် အံ့ဩဖို့ကောင်းတယ်စိတ်တရားငါစုဆောင်းထားလို့ငါတထေးဖြစ်တာမင်းတို့ဟိုလူဒီလူအဓိကကတော့ယဟန်တော်တို့သူသားတဲ့သမီးတွေဆွန်းလောင်းတာတွေပါရှိတာဟုတ်ယဟန်တော်တွေအများကြီးတာဝတိမြို့မှာအဲ့ဒါဆွန်းလောင်းတာပဲမကြိုက်ဘူးအဲ့ဒါတက်တက်တဲ့အချောင်းသမားတွေသူများချက်ပြီးသားပြုတ်ပြီးသားကိုအချောင်းလာတောင်းစားတဲ့ပုံကိုယ်တွေဒီလိုယူတာမိစ္ဆာဒိဋ္ဌိများကြောက်ဖို့ကောင်းတယ်နော်ယောဂီကြောက်ဖို့ကောင်းတယ်ကြောက်ဖို့ကောင်းတယ် အဲ့ဒါလည်းပဲသူသူကိုယ်တိုင်လည်းမလှူဘူးသူများလှူတာကိုလည်းတားမြစ်တယ်သူပစ္စည်းကိုဆွဲပြီးတော့တေတော့ဘာဖြစ်သွားဟောလောဘနဲ့မစ္စရိယလေဒုက္ခမပေးဘူးလားရောရည်မပေးလူကမွဲပြားကြလှူမပေါ်ကျွယ်သည်တစ်ခေါက်တော့ဆိုကြည့်ပါမပေး ကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားအိဆတ်ဆိုထားတာဘုရားတော်မဆက်တတ်ဘူးဆရာတော်ဘုရားအိဆတ်အောင်ထဲကကူးပြီးတော့ပြန်ပြောရမပေးလူကမွဲပြကြလှူမပေါ်ကြွယ်သည်အဓိပ္ပာယ်လေးကရှင်းနေတာပဲနော်ယောဂီမွဲပြကြတဲ့သူတွေဘာဖြစ်လို့မွဲပြကြရလဲဆိုရင်ဒါနဲ့ပုံပြီးကြရပြန့်ပြန့်ပြောရင်မကောင်းမှုတွေကိုမရှောင်လို့ကောင်းမှုတွေကိုမဆောင်ဘူးဘုရားအဆုံးအမနဲ့ ချဲ့ပြောနာလဲရောအပေါင်းမူများရှောင်ရှားပေလေလောဘနဲ့မစ္စရိယကိုရှောင်ညရှောင်ညကစီးနေတဲ့စိတ်တွေကိုရှောင်ညရှောင်ညဟိုပစ္စည်းလိုချင်ဒီပစ္စည်းတွေမတရားလိုချင်တဲ့စိတ်တွေကိုရှောင်ညရှောင်ညမရှောင်ရင်တော့ဖြစ်လျာမွဲမှာပဲဟုတ်တယ်မလားဘုရားသခင်စိတ်ဆိုးလို့မွဲတာလားအကြောင်းမကောင်းလို့မွဲတာအကြောင်းမကောင်းလို့မွဲတာဘုရားသခင်ဖန်သင်းတယ်ဆိုတာဘာဝါဒပါလဲ ဣတရနေမာနမိစ္ဆာဒိဋ္ဌိတဲ့ဖန်ဆင်းရှင်ဝါဒပေါ့ဗျာဒါနအကြောင်းပြောရင်လည်းပဲယူတတ်ရင်မိစ္ဆာဒိဋ္ဌိပယ်လို့ရတယ်နော်အဖျားတင်ဖန်ဆင်းတာပဲနေရာတကာဖျားသခင်ဖန်ဆင်းတာပဲကောင်းတာလည်းဖန်ဆင်းတာပဲဆိုးတာလည်းဖန်ဆင်းတာတို့မြတ်စွာဘုရားအဲ့လိုမဟုတ်မကောင်းတဲ့အကြောင်းကြောင့်မကောင်းတဲ့အကျိုးတွေဖြစ်တာကောင်းတဲ့အကြောင်းကြောင့်ကောင်းတဲ့အကျိုးတွေဘုရားသခင်နဲ့မဆိုင်ဘူးဆိုတော့ဟုတ်လား အဲ့ဒါမကောင်းမှုတွေမရှောင်လို့ကောင်းမှုတွေမဆောင်လို့ဒုက္ခရောက်တာမလားအခု၄ချက်လောက်ရှိလာပြီလေတော့မကောင်းမှုတွေကိုမရှောင်လို့ကောင်းမှုတွေကို မဆောင်လို့အသက်တိုးတယ်အနာများတယ်အချွေရန်နေတယ်ပစ္စည်းဥစ္စာမွဲတယ်ဒါတစ်ချက်ရှိသွားပြီတစ်ချက်ရှိသွားပြီအပေးလူကမွဲပြကြအလှမပေါ်ကျွယ်သည်မနာလိုမှာခုနပါသွားပြီနော်အဲ တက်တူတဲ့အနာများတဲ့ချွေရန်နေတဲ့ပစ္စည်းမွဲတဲ့နောက်တစ်ခါမယုံမသိမျိုးရုပ်ချီယိုသိမျိုးမြတ်သည်ဟောလူတွေမှာအမျိုးဆိုတာရှိဒေါသနာတို့စန္ဒာလတို့ပန်းမိုက်တော်တို့မျိုးတွေမယုံညံ့ဘူးလားယုံညံ့တယ်ဘာဖြစ်လို့လဲဆိုတော့ယိုသိတဲ့ယိုသိတိုက်တဲ့သူတွေကိုမယိုသိလို့ ဘုရားတရားတန်ခါကိုတဲ့တဲ့ရွယ်ကြီးမားတဲ့သူဒီလသမารိပညာခုံတွေကြီးမားတဲ့သူကိုမယုသေးရဘူးလားမယုသေးပါဘူးယုသေးထိုက်သူယုသေးမှုမှတ်ယူမင်္ဂလာယုသေးထိုက်တဲ့သူကိုယုသေးတာခါတော်မင်္ဂလာကိုယ့်ကိုနှိမ်ချတာနိဝါဒမင်္ဂလာမင်္ဂလာတွေပြည့်စုံတယ်အဲတချို့ကယုသေးတဲ့လူမယုသေးဘူးအမေဖေမိဘလည်းပြန်ဆဲရင်ဆဲတာအဖေမေမိဘလည်းခါထောက်ပြီးပြန်ပြောရင်ပြောတာအခု ခေတ်ပေါ်မှာကလေးတွေအဲ့လိုဖြစ်နေမလားဆရာသမားတွေလည်းမယိုသေးဘူးဘုန်းကြီးလည်းမယိုသေးဘူးမယိုမသေးလုပ်နေကြအသက်အရွယ်ကြီးတဲ့သူလည်းပဲလမ်းဖယ်ပေးရမှာတို့ယိုသေးပြုရမှာတို့ဘာမှမရှိဘလို့မှမယိုသေးဘူးမမာနတွေထောင်သွားနေရဟုတ်လားအဲ့လိုမယုံမသေးအာကုသိုလ်ကြောင့်ယုသေးသိယုသေးတိုက်တဲ့သူတွေကိုမယုသေးတဲ့အတွက်ဖြစ်လျာဘဝမှာ ကြောင်းမကောင်းတော့ကျေးဇူးမကောင်းပါဘူး။မြတ်စွာဘုရားတရားတော်ဟောအောဖို့ကောင်းတယ်လူတမန်လက်တမန်လည်းမသိနိုင်ဘူးနော်ယောဂီ။ဟေးမြတ်စွာဘုရားဟောလို့သိခွင့်ရကျေးဇူးတော်အနန္တမြတ်ဗုဒ္ဓဆက်လို့မကုန်နိုင်ဘူး။ဒါမြင်လာတဲ့ပြဉ္ညာသဘောတွေပဲပြောနေတာနော်။ တာမန်လူတွေမမြင်နိုင်တဲ့ခန္ဓာအာယတနာဓာတ်သစ္စာတွေအများကြီးပဲကြံဘုရားကျေးဇူးတွေကဆက်လို့မကုန်နိုင်ဘူးနော်ယောဂီမယုံမသိမျိုးယုတ်ချေယုတ်သိမျိုးမြတ်တိမယုံမသိအဂါရဝမလေးမစားလောက်တာမကောင်းမှုတွေပေါ့အဲ့ဒါကိုရှောင်မှဆိုတာမရှောင်ဘူးမရှောင်တော့ဖြစ်လျာပေါ့အမျိုးယုတ်တယ်ယုတ်သိမျိုးမြတ်တိယုတ်သိတဲ့ပုဂ္ဂိုလ်ကြတော့ဖြစ်လျာပေါ့မျိုးမြတ်တဲ့မဟာသာလပုံနာမျိုး သာဂီဝင်မင်းမျိုးခတ္ထိယမင်းမျိုးစသည်အဖြစ်မျိုးမြတ်တဲ့မျိုးလည်းမြတ်တဲ့ဘုံတစ်ခုလည်းကြီးတယ်ဥစ္စာပစ္စည်းလည်းပေါများတယ်ခုပြစ္ဆုတ်ပံမှာလည်းပဲယိုသေးတဲ့ယိုသေးတိုက်ရဲ့ယိုသေးလို့ရှင်ဘိဝရဏတိလိတ္တနိစ္စဟုတ်တာပဇာယိနောစတ္တာရောဓမ္မဝတ္တန်ဒီအာယုဝန္နောဒုက္ခံပလာအာယုအသက်ရှင်မယ်ဝန္နောဆင်းလာဒုက္ခကိုစိတ်နှပြချမ်းသာဗလံခွာပါကြီးမားနိုင်တယ်အာတနာတိယတုံမှာပါတယ်လေ အေးအဲ့ဒါယုတိတဲ့ယုတိတိုက်တဲ့ပုဂ္ဂိုလ်ယုတိလို့ရှိရင်အသက်ရှိမယ်ဆင်းလာမယ်ချမ်းသာမယ်ခွန်အားကြီးမယ်အကျိုးလေးမျိုးနေ့တိုင်းတိုးတယ်တဲ့အဲ့ဒါမြတ်စွာဘုရားဆုံးမခဲ့တာမလားမှန်ပါပါကောင်းမှုများရှောင်ရှားပဲလေကောင်းမှုတရားဖြစ်ပွားဆုံးလေအဲ့ဒါမကောင်းမှုတွေရှောင်ဖို့ပြောတာဟုတ်လားမယုံမသိမျိုးယုတ်ချေယုတ်သိမျိုးမြတ်သည်ဟောနောက်တစ်ခါ ဘာလဲဆိုတော့မမေးမမြန်းဉာဏ်မြင်ကန်းစုံစမ်းဉာဏ်ကြီးသည်လင်္ကာဖို့တော့အတူဖွဲ့ရတော့မမေးမမြန်းဆိုတော့မနာမကြားမလိမလားမသိမကြားမကြက်မမအကုန်ပါတာပေါ့ဗျာဟုတ်လားအမြဲတမ်းတရားလဲနာတယ်စာအုပ်လဲဖတ်တယ်လေ့လာတယ်အာကျက်လဲကြက်မှတ်တယ်ဆိုတော့ဟောတစ်ဖေးတစ်ဖေးနဲ့ပညာရှိဖြစ်မလာဘူးလားဗျာဖြစ်ပါပါဘုရားအခုသင်တန်းဆရာတွေဆိုတာ မွေးတွေကတက်လာတာမဟုတ်ဘူးအပြင်ရောက်မှကြယ်ရင်မှတ်ရင်လည်းဆရာဖြစ်လာတာမလားမှန်ပါဘူးအဲ့ဒါကြိုးစားလို့ဖြစ်တာဗောဗျဘာမှမလေ့လာမကြိုးစားဘူးဆိုရင်ဖြစ်ပါမဖြစ်ဘူးလက်တွေ့ပဲမြတ်စွာဘုရားဟောတဲ့တရားတွေကလက်တွေ့တွေအမှန်နေရွယ်အဲမင်းများနေတဲ့ဟာမင်းများအကုသဝဘာတွေလဲဖေယကုသဝဘာတွေလဲဖေယအတန္တရာလေတာဘာတွေလဲဖေယတန္တရာအောက်ကိုမြုပ်ပြီးအပေကြမှာဘာတွေလဲဖေယ သန္တရာကလွတ်မြောက်နိုင်တာဘာတွေလဲဖျားလွတ်မြောက်တဲ့နိလန်းတွေကဘာတွေလဲဖျားဟာသိတရားတွေများဘူးလားဗျာများပါပါဗျာဒါနတော်မှာအများကြီးပဲဒါနမှာဟာရိုးရိုးဒါနအကျိုးကြီးတဲ့ဒါနဟာပါရမီမြောက်တဲ့ဒါနဟာသူတော်ကောင်းတွေရဲ့ဒါနသူတော်ကောင်းမဟုတ်တဲ့ဒါနကများဘူးလားရောကြီးဟေးသိတဲ့သိတိုက်တာတွေသိခြင်းနဲ့စိတ်ဖြစ်ရနိဗ္ဗာန်ရောက်ကြောင်းနေလေနိဗ္ဗာန်ရောက်ကြောင်းဆိုတော့ နိဗ္ဗာန်တစ်မျိုးတည်းမဟုတ်ဘူးရောရတန္တရာကျင်လည်တဲ့အခါမှာလဲကောင်းကျိုးချမ်းသာတွေရချောင်းဒါလည်းမပါဘူးလားဗျာအဲ့ဒါတွေကိုသိကျင်တဲ့စိတ်ကိုရှိရသိကျင်တဲ့စိတ်ကိုမှမရှိရင်သိအောင်လုပ်ပါမလုပ်တော့မသိဘူးပေါ့ဗျမသိတော့မရဘူးပေါ့ဟုတ်တော့မလားအဲဟိုတုန်းကလည်းဒုက္ခရောက်အခုလည်းဒုက္ခရောက်နောက်ပိုဆိုးမယ်ဘာလို့ဆိုတော့ပတ်ဝန်းကျင်ကဆုတ်ကတ်ခက်ဆိုတော့အမျိုးမျိုးဒုက္ခတွေရောက် မြို့တော်ကိုယ်မှတရားရင်ထဲမှာတရားမကိမှုဆိုဟိုလူအပြစ်တင်ဒီလူအပြစ်တင်ဟိုလူဆဲဒီလူဆဲကိုကိုယ်တိုင်လည်းဘာမှတရားမရအာဟုသူတွေအများဘူးလားဗျာတရားရတဲ့ပုဂ္ဂိုလ်ကြတော့ဘာအောင်နှလုံးသွင်းအနတ္တသဘောတွေတဲ့ကံရဲ့သဘောတွေအနတ္တသဘောတွေကမ္မတက္ကတာတမ္မာဒိဋ္ဌိကကံသဘောပေါ့ဗျာဝိပဿနာတမ္မာဒိဋ္ဌိကအနတ္တသဘောမလားယောဂီအဲ့ဒီနှစ်ခုလုံးခြုံငိမ့်သွားမှနိဗ္ဗာန်ရောက်တာမလား အေးဩကံတွေပဲအကုသိုလ်ကံတွေကြောင့်ခုပြစ္ဆုတ်ပါမှာဒုက္ခတွေရောက်နေတယ်များသောအားဖြင့်ပေါ့ဗျာအတိတ်ကံတွေပါလာတယ်မလားပြစ္ဆုတ်ပါညာဝရိယလည်းပါတာပေါ့ဩအတိတ်ကသူတို့ကံမကောင်းတဲ့ခုလိုဒုက္ခရောက်တာဟုတ်လက်တည်းကဘာလို့လဲဆိုတော့အာကုသိုလ်ကံတွေယောဂီတို့မြတ်စွာဘုရားရဲ့တရားတော်ဆိုတာ သာသနာ့ဘောင်ဝင်မှအကြောင်းမာမှအသုံးဝင်တာမဟုတ်ဘူးတလောကလုံးအသုံးဝင်တယ်နော်ယောဂီခုပယုတ်ပယုတ်ပယုတ်ပယုတ်တွေဖြစ်နေတဲ့အမျိုးမျိုးပဲမျိုးမျိုးကြားနေရတာအမျိုးမျိုးမြင်နေရတာအဲ့ဒါကာမတက္ကတာသမ္မာဒိဋ္ဌိနဲ့ကြည့်လိုက်တဲ့အခါကျတော့ဩအကုသိုလ်ကံတွေကြောင့်ဒုက္ခတွေရောက်တာကိုလက်လက်တွေကဘယ်လိုပါလဲအကုသိုလ်ကံညာရအောင်ယူပါ ဉာဏ်ရောက်စေခြင်းလို့မေးနေတယ်နော်အမျိုးမျိုးဒုက္ခရောက်နေတာဘယ်သူကြောင့်မလဲမမှန်ဘူးလားရောအဲ့ဒီမှန်တာကိုရောက်အောင်กว่าညာရောက်အောင်ရောက်အောင်กว่าတဏှာတွေဆိုမှန်တာမဟုတ်ဘူးလေဘုလူကြောင့်ဒေလူကြောင့်ဆိုဟုတ်တယ်လဲဟုတ်မှာမဟုတ်ခြင်းလဲမဟုတ်ဘူးပြောလို့ရပါတကယ်ပြောလို့ရတာအမှန်ကတော့အတိတ်ကလည်းအာဟုတုကံပေါ့ဗျာ ပစ္စုပန်မှာလည်းဉာဏ်ဝရိယကကုသိုလ်တွေမလုပ်ဘူးအာကုသိုလ်တွေပဲလုပ်တယ်လောဘဒေါသတွေဖြစ်နေဆိုအတိတ်ကံကလည်းမကောင်းပစ္စုပန်ကလည်းမကောင်းပေါင်းစားလိုက်တော့ပိုမကောင်းပိုမကောင်းတော့ဒုက္ခတွေမရောက်ဘူးလားယောဂီတို့သေးသေးချာချာနှလုံးသွင်းအောင်ဥပမာပစ္စုပန်မှာကိုယ်ကုသိုလ်ကောင်းမှုတွေလုပ်နေတယ်ကောင်းမွန်ဒါနသီလဘာဝနာတွေလုပ်နေအတိတ်ကံကြောင့်အတိတ်ကံကြောင့်အသက်ခံရမယ်ဆိုပါတော့ဗျာ ဥပမာဥမာပြောတာဟုတ်လားဟိုကအတိတ်ကသူများတတ်ခဲ့တော့ခုတတ်ခံရတယ်ဆိုပါတော့ပြစ္ဆုတ်ပံမှဉာဏ်နဲ့ဝိရိယကကုသိုလ်ရွအမြဲတမ်းကြိုးစားနေမယ်ဆိုရင်လူသေးတော်လဲပဲဘယ်လေးပါရောက်ပါမရောက်ပါဘူးဗျာ။ကောင်းမြတ်ဒုက္ခရိယနိဗ္ဗာန်မရောက်နိုင်ဘူးလား။မရောက်နိုင်ပါဘူးဗျာ။အကောင်းမြတ်ဒုက္ခရိပို့တာဘယ်သူပါလဲ။ကုသိုလ်ပါဗျာ။ကံတယ်ကိုပြောတယ်ဟုတ်လား။ အကုသိုလ်ကံကုသိုလ်ကံရဲ့အကြောင်းအကျိုးတွေကိုသိရင်ဘလို့မှအပြစ်တင်နေရမလို့ဘာမှတန်လျာဖြစ်เสียရမလို့ဒီကံလေးဒီကံလေးရောက်ဒီလိုဒီလိုအကျိုးတွေပေးတယ်လို့ပိုင်ပိုင်နိုင်နိုင်သိရင်အကုသိုလ်တွေရှောင်ပြီးတော့အဲအဲဘယ်ဘက်မှမပါဘူးတို့အလေလန်းဆိုတော့ဖရာလန်းမရောဟုတ်လားဖရာဟောတဲ့အတိုင်းပဲ ိုလူပြောတာလည်းမယုံနဲ့ဒီလူပြောတာလည်းမယုံနဲ့ပုရုဇဉ်တွေပြောတာဟုတ်ချင်မဟုတ်ပါဘယ်ဘက်မှစိတ်မချဟုတ်လားအဓိကဖះဟောတာမှန်ဘူးလားဗျာအေးအာဟုဆိုတဲ့အတိတ်ကအာဟုဆိုတဲ့ပြစ္ဆုတ်ပံမှာလည်းကုသိုလ်မလုပ်ဘူးဆိုတော့ပေါင်းဆက်လိုက်တဲ့အခါကျတော့မကောင်းမှုဒုက္ခတွေဖြစ်တယ်မကောင်းတာတွေလုပ်ခဲ့တာဟုတ်ဗျာအတိတ်ကကုသိုလ်လုပ်တယ်ပြစ္ဆုတ်ပံမှာလည်းကုသိုလ်လုပ်တယ်ဟောဘေးရန်အန္တရာယ်မကင်းဘူးလားဗျာ ကုသိုလ်ကောင်းမှုတွေလုပ်နေပြီနဲ့ဘေးရန်အန္တရာယ်တွေ့တယ်ဆိုရင်ဘာလို့ကြောင့်အတိတ်ကအာဟုသူကံကြောင်းဘောဗျရှင်မမောက်ကလန်ကြီးဟိုတုန်းကအာဟုသူ လုပ်ခဲ့လို့ရဟန္တာဘုရားမှာခိုးသားတွေရိုက်ခံရတယ်မလားရဟန္တာဘုရားမှာမကောင်းတာဘယ်လို့မလဲရဟန္တာတော်ဖြစ်နေမှာဟုတ်တယ်မလားအဲ့ဒီလိုကံသဘောနဲ့ကြည့်လိုက်လို့ရှိရင်အပြစ်မကင်းစင်ဘူးလားရောဤကင်းစင်ပါဗျာလောဘဒေါသမောဟဖြစ်เสียအောင်လိုဘလိုပါဗျာ ဟိုဘက်လိုလိုတဘက်လိုလိုရှောက်ရိုင်းနေရလိုပါလိုပါဘူးဗျာဘယ်ဘက်မှရိုင်းနေရမလိုဘူးဖျားဘက်ပဲပါဟုတ်တယ်မလားဩအာဟုသူတော်ရောဒုက္ခဖြစ်တာပဲအပြစ်ဆုံးပါမှာလည်းပဲအာဟုသူတွေလုံးနေကုသူတွေမေ့ဒုက္ခရောက်မှာပဲလူပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်နဲ့ပဲဖြစ်ဖြစ်ဘုန်းကြီးပဲဖြစ်ဖြစ်သီလရှင်ပဲဖြစ်ဖြစ်လက္ခဏာပဲဖြစ်ဖြစ်ကိုယ်ပိုင်လုပ်ပဲဖြစ်ဖြစ်ဒုက္ခရောက်မှာပဲဘေးတင်တွက်မနေနဲ့ကျင်းနေပဲဟုတ်တယ်မလား ဟိုတုန်းကလည်းကုသိုလ်လုပ်ခဲ့တယ်ကုသိုလ်တွေများတယ်အခုလည်းကုသိုလ်တွေလုပ်နေဘေးရန်အန္တရာယ်မကင်းနိုင်ဘူးလားတကယ်လို့ဘေးရန်အန္တရာယ်တွေ့ရင်လည်းဘယ်လိုဖြေမလဲအတိတ်ကတိတ်ကအာဟုသူဝတ်ကြွေးကြည်တာဝတ်ကြွေးရှင်ခြေစေတည်းပေါ့ဟုတ်တယ်မလားထပ်ဆင့်ပြီးတော့ရန်ညှိုးထားတယ်လိုပါအောင်မလားဝတ်ကြွေးရှင်ခြေပါစေတည်းထပ်ပြီးတော့ဝတ်ကြွေးမလို့ကျွန်တော်ခြေပါစေတည်းဆိုတော့ဟော စိတ်ချမ်းသာလက်ချမ်းသာနဲ့ဒုက္ခရိယာနဲ့နိဗ္ဗာန်သွားရုံကံတယ်ကိုပြောနေတဲ့ကဲညံနေနဲ့သွားဒုက္ခရောက်နေဘယ်သူတွေပဲဝါတွေဒုက္ခရောက်နေဘယ်သူတွေပဲဝါတွေကနှိမ့်ဆက်နေတယ်ပညာအနေနဲ့ဒီလိုပြောတာပေါ့ဗျာပရမအနေနဲ့ကြဘယ်လိုပြောရုပ်တင်တယ်နေဒုက္ခရောက်ဟုတ်တယ်မလားဘယ်သူပဲဝါတွေပါသေးရဲ့ရုပ်တင်တယ်နေဒုက္ခရောက်နေတယ်တဲ့ရောရုပ်တင်တယ်နေဆိုတာ ဒုက္ခရောက်ရမယ့်အမျိုးတွေပဲသူကဒုက္ခသစ္စာဟုတ်တယ်မလားနည်းနည်းဒုက္ခရောက်တာနဲ့များများဒုက္ခရောက်တယ်ဒါပဲကွာတယ်မလားယုံနိုင်ရတယ်ဆိုတည်းကဘာသစ္စာရဩဒုက္ခသစ္စာရတယ်ဆိုတော့ဘာသစ္စာကြောင့်ဒုက္ခသစ္စာရအတမှုရိယသစ္စာမှာခေါင်းလောင်ကဘယ်လိုလဲအဝိဇ္ဇာအဝိဇ္ဇာအဝိဇ္ဇာအများမြင်တာကတော့တဏှာပေါ့ဗျာ ဒါပြန်အရာကောက်တာတဏှာကိုကောက်ထားတယ်ခေါင်းဆောင်တာအဝိဇ္ဇာနော်ရောရအဝိဇ္ဇာပါပြီးတော့ကုံသွားရင်တဏှာလည်းကုံတာပဲအဝိဇ္ဇာကိုကုံအောင်မလုပ်နိုင်တဏှာလည်းမကုံရောရဟုတ်လားအမှန်တရားမသိတာလေမှန်တရားမသိတာအဝိဇ္ဇာအမှားကိုအမှန်လို့ထင်အမှန်ကိုအမှားလို့ထင်တာလည်းပဲဝိဇ္ဇာအဲ့အဝိဇ္ဇာကြောင့်တဏှာတွေဒေါသမျိုးစုံဖြစ်ရတာပေါ့ဟာအဝိဇ္ဇာကနေဝိဇ္ဇာဖြစ်အောင် ဝိပဿနာတရားတွေများများနာရမယ်နာယုံနဲ့မပြီးဘူးနော်ဝိပဿနာတရားတွေများများအားထုတ်ရမယ်ဝိပဿနာတရားတွေများများနာရမယ်ပေါ့ညာတပရိညာနဲ့ဒီရဏပရိညာလေးရောရနာကြမှတ်သားတာကညာတပရိညာရှုမှတ်ပွားများတာက အဲ့ဒါမှမဉ္ဇဉ်ဖုန်ဉဏ်ဆိုတဲ့ပဟာနာပရိညာရမှာမလားအေးမဉ္ဇဉ်ဖုန်ဉဏ်ရအောင်ကြိုးစားတာမိမိစိတ်ကို ဖြူစင်အောင်ကြိုးစားနေတာပဲမိစိတ်ကိုဖြူစင်အောင်ကြိုးစားရမယ်လို့ဘုရားဆုံးမမထားဘူးလားဆုံးပါပါမိစိတ်ကိုဖြူစင်အောင်ကြိုးစားကြတယ်မကောင်းမှုများရှောင်ရှားပယ်လေကောင်းမှုတရားဖြစ်ပွားဆုံးသည်မိမိစိတ်ဓာတ်ဆွတ်ဆွတ်ဖြူစေပြဉ္ညာတွေသိုံနဲ့ဆွတ်ဆွတ်မဖြူနိုင်သေးဘူးခဏဖြူတာဒါကြပြန်မဲနိုင်သေးတယ် ဇံဘိညာဉ်တွေရတာတော့မှပြန်ပြီးအာကုသို့ဖြစ်သေးတယ်မလားယောဟိုတကဟိုတလောကပြောပြီးထပ်ပြောပါဦးရန်တော်ငယ်လေးတွေ၃၄ပါးပေါ့သွားတဲ့အခါဒေါ်လာမှာဟိုမှာပေးကြံညစ်ပါပြီးတော့ထင်းနေထားရလားဖိုးကြီးပေါ့နောက်ကမြို့သမီးတွေအမမင်းပါလာပြီမင်းရောက်ခမကြီးလာပြီနောက်ကြတာပေါ့လူငယ်တွေဆိုတော့ဟဟလားအကြားတယ်ဟိုကအဖိုးကြီးကကြားတယ် ခဏရောက်တဲ့အခါကျတော့အရှင်ဘုရားတို့ထောက်ရတရားမှန်ရပြီပါဗလားဖေဟာမညံဖုန်ညာရပြီဗလားလို့မေးတာဟုတ်လားဒီဖိုးကြီးကိုတာမန်ဖိုးကြီးအောင်မေးလူစင်းရဲကြီးပဲဘာမှနားမလဲဘူးအောင်မေးမရသေးပါဘူးတခါကြီးတပည့်တော်ဟိုတုန်းကအရှင်ဘုရားတို့လိုပဲယဟန်ပဲဖေဟာတပည့်တော်ကတကိုးဘိညာဉ်နဲ့အကုန်ရတယ်အာတော့ခေယဘိညာဉ်လွဲလို့ပေါ့ဗျာတကိုးဘိညာဉ်နဲ့အကုန်ရနေရီလာတွေကိုလက်နဲ့ဖမ်းကင်လို့ရတယ် အဲ့ဒီလောက်ထိတပည့်တော်စွမ်းခဲ့တာဒါပဲနဲ့အခုအိမ်တော်ကြတော့အခုလိုထင်ထန်းနေရတယ်အရှင်များတို့အဲ့ဒီလောက်တော့မှဇံရဘူးသလားဒါလိုမေးတာကဲနေရင်လားတွေကိုလက်နဲ့ဖတ်ဆုပ်လို့ရတယ်အဲ့ဒီလောက်ဇံပိန်နေရတဲ့ပုဂ္ဂိုလ်တော်မှကိလေသာကိုမတော်လှန်နိုင်ဘူးတဲ့မေ့လျော့တဲ့အခါကျတော့ကိလေသာရဲ့နှိမ့်ဆက်မှုခံရတယ်ဟုတ်လားအမိမမိလောင်ထားတဲ့ထင်းတွေထားတာတော့မဲပိန်ညစ်ပတ်နေတာ အဲ့ဒါဟိုတော့အဘိညာဉ်ရတဲ့ယဟန်ကြီးအဲ့ဒါပေါ်ဆသာအောင်မိန်အဲ့ဒါအဲ့တော့ဆိုလိုတာကမိမိစိတ်ကိုဖြူစင်အောင်ဆိုခန္ဓာတစ်ဖြုတ်ဖြူစင်အောင်အမြဲတမ်းဖြူစင်အောင်ဘာရမှဖြူစင်မလဲမညာဘုံညာရအောင်ဘာများများအားထုတ်ရမယ်အဲအဓိကဝိပဿနာ ဒါမနဲ့အဲ့ဝိပဿနာကိုဒါနာရောသီလရောတမထရောအထောက်ပံ့ပေးတယ်ဒါတွေလည်းပယ်လို့မရဟုတ်လားထောက်ပံ့ပေးတာတွေလည်းကြိုးစားအဓိကဝိပဿနာကိုများများကြိုးစားများများကြိုးစားဆိုတာတရားလည်းများများနာရမယ်တရားနာတော့မှတောင်းတောင်းတန်တရားတွေကင်းရှင်းသွားတရားနာရတော့အဝယောဤတို့ဈာနာဟော သူတတပြတတုဒမတအသက်ရှိမြင်စေသူကအနာမြတနာကြံမာသည်မနာလိုမှာချွေရန်ကွာကြည်တာချွေရန်စီမပေးလူကမွဲပြကြလှမပေါ်ကျွယ်သည်မယုံမသိမျိုးရုပ်ချေယူသိမျိုးမြတ်သည်မမေးမမြတ်ဉာဏ်မြင်ကန်းစုံနှံဉာဏ်ကြီးသည်ဆိုတာပြုက ဆိုကြရဒါလေးတွေထိုက်လျောက်သိသွားတော့ဩသူများတတ်တတ်ရင်အသက်တို့သူများကိုညှင်းစေရင်နာယောဂများမယ် ။အော်မနာလို့လို့ရှိရင်ချွေရံနေနေမယ်။နောက်တစ်ခါအဲဒေါသအဲ့လို့ရှိရင်အော်ရုပ်ဆိုးတာရှိသေးတယ်လေ။ဒေါသပြင်းထန်အကြည်တန်သိခံလှပသည်။ဟောတခုကြံရတယ်ဟုတ်လား။ဒေါသကြီးတဲ့ပုဂ္ဂိုလ်ကအကြည်တန်တတ်တယ်။သိခံတဲ့သူကချောမောလှပတယ်။ဒါလေးတွေအကြောင်းအကျိုးလေးတွေသိထားတော့ပြောရည်လို့ဟောအသက်ရှည်ခြင်းလို့ရှိရင်ဒီမြတ်အသက်တတ်ခြင်းမှရှောင်ရ အနာရောဂါကင်းရှင်းပြီးကျန်းမာစေခြင်းလို့ရှိရင်ညှင်းသေးမှုမှာရှောင်အောင်သူတစ်ပါးတွေကိုညှင်းသေးမှုမှာရှောင်အောင်ဖြစ်လျာဘွားချောမောလှပခြင်းလို့ရှိရင်ဒေါသကိုရှောင်ပြီးတော့သိခံရမယ်မေတ္တာပွားရမယ်နောက်တစ်ခါအချမ်းရံများခြင်းလို့ရှိရင်ဣဒ္ဓမစ္စရိယကိုရှောင်ပြီးတော့မုဒိတာပွားရမယ်ဖြစ်လျာဘွားမှာချမ်းသာဖို့ဆိုရင် ဘေကံစွန်ကျဲရှုတန်းရမယ်အိတ်တမစ္စရိယမစ္စရိယကိုရှောင်ရမယ်အမျိုးမြတ်ချင်လို့ရှင်အယုတေတဲ့တဲ့သူတွေယုတေရမယ်ဉာဏ်ပညာကြီးမားကြလို့ရှင်အေးမင်းမြန်စုံစမ်းရမယ်လိုက်နာရမယ်သင်ကြားရမယ်ကြက်မှတ်ရမယ်ဒါလို့မလားရောအဲ့ဒါတွေသိထားတဲ့အခါကျတော့ဟာဒီလိုဖြစ်တာဘာကြောင့်လဲ ဘုရားသခင်ဖန်ဆင်းလာလားအလိုလိုဖြစ်တာလားဒီဒုလောဒုလောဒုလောဒုလောတွေလာပါတော့မလာပါဘူးဗျာကံနယ်နဲ့ပတ်သက်တဲ့ဒုလောဒုလောလည်းမလားဉာဏ်နယ်နဲ့ပတ်သက်တဲ့ဟာဒါယောက်ျားတွေမိန်းမတွေပြောနေတာတကယ်ပဲယောက်ျားမိန်းမပဲလားဟာရုပ်တွေနာနေလို့ပြောတယ်ဘလို့တွေလဲအာမထုတ်လို့ရှင်တန်တဲ့ကကင်းမကင်းပါဘူးဗျာတရားတွေလည်းနာတယ်တရားတွေလည်းအာထုတ်တယ်ဆိုတော့ဩသဘောတွေကိုရှုခံလည်းသဘောပဲရှုဉဏ်လည်းပဲသဘောပဲ အဲသဘောတွေအကြောင်းရှင်းလင်းပြောပြနေတဲ့အခါကျတော့ကိုကိုယ်တိုင်လည်းအားထုတ်ထားတယ်ခဏခဏလည်းတရားနာထားတော့ဩတရားဟောတရားနာတရားဘာတွေပါလိမ့်မဉ္ဇဉ်ဖူဉ္ဇဉ်မရသေးတော်လည်းပဲတန်တရားတွေမကင်းဘူးလားဗျာဟာဘာပရိညာကြောင့်ဩညာတပရိညာကြောင့်အစိုးရတဲ့တန်တရားကင်းမဉ္ဇဉ်ဖူဉ္ဇဉ်တော့မရသေးဘူးပေါ့ဗျာ အဲ့ဒါယောဂီတို့ဆက်ပြီးတော့ရှုမှတ်ပွားများတဲ့အခါကျတော့တိရဏပရိညာပွားများတော့ပို့ပြီးတော့ဉာဏ်ပညာတွေမရင်ကျက်ဘူးလားဗျာမရင်ကျက်ပါဘူးဗျာယုံ nant ကိုမြင်ုံနဲ့မကတော့ယုံ nant လေးဖြစ်လက်ပြက်လိုက်ဖြစ်လက်ပြက်လိုက်အာယုံ nant လေးဒလဇာကြီးပြက်နေပါလားဒလဇာကြီးနှိမ့်ဆက်နေပါလားအသိဉာဏ်တွေပိုရှင်းမလားဘူးလားဗျာရှင်းပါပါအဲ့ဆက်ပြီးကြိုးစားတဲ့အခါကျတော့ဖြစ်ပျက်တင်မုံဖြစ်ပျက်ဆုံးတဲ့နေရာအထိမရောက်နိုင်ဘူးလားမှန်ပါပါ ဩသောတပတ္တိမညာဘုံညာရပြီဆိုရဲဒိဋ္ဌိတို့ဝိသိကိစ္စကိုလုံးဝအမြင့်ပြတ်ထွက်သွားတန်ရှင်းစင်ကြယ်သွားပြီဘယ်တော့မှဒိဋ္ဌိဝိသိကိစ္စမလာတော့ဇံပိညာလို့ခဏလေးမဟုတ်ဘူးနော်ဘယ်တော့မှကိုမလာတော့ဘူးပြီးပြီအမြင့်ပြတ်သမုတ်စေတာဗဟံဖြည့်ရှင်းပလိုက်အဲ့ဒါမညာဘုံညာရလို့မလားမညာဘုံညာရအောင်ပါများများပွားရမယ်ဘောတိုင်းမပြတ်ဘောတိုင်း ပစ္စာဝိပတိတာရိနောဟုဝထအယံဟောမာကံနုသာသနိသာတဝေနှလုံးပျော်ပြောင်းဥသူတော်ကောင်းတို့ဇာယထရှုကြကုန်လောမှတ်ကြကုန်လောပွားများအထောက်ကြကုန်လော မာပမဒဋ္ဌမိမိလျောလျောပောပောဆသမဏိကြကုန်လေပစ္စာခွန်ကောင်းလွန်ပြီးသောနောင်ခါကာလ၌ပစ္စာသေးယညောင်ဆောင်လေလျောင်းရာဖြစ်သောနောင်ခါကာလ၌ဝိပတိတာရိနော ရှေးရခင်အခါက အာမထုတ်ခဲ့ရလေခြင်းဟု၍ရှေးရခင်အခါကမဉ္ဇဉ်ဘုံဉ္ဇဉ်တို့ရသည့်အထိ အာမထုတ်ခဲ့ရလေခြင်းဟု၍နှလုံးမသားရခြင်းဤမဟုဝထမဖြစ်ကြပါစေကုန်လင့်အယံဤကဲ့သို့သတိပေးရခြင်းသည်အမာကံသုသုထွတ်မြတ်စွာဘုရားတို့၏နုသာသနီဆုံးမဖြစ်ပါပေ၏နုသာသနီ လိုအင်းနှုံးပြထုံများဖြင့်သုံးညပါစေဆုံးမတော်မူချက်ပါပေသည်အလုံးကြကြသမျှအာလုံးသာ